ဝိလူဒီနေ့ရ2023ခုနှစ်မေလ23ရက်စနေနေ့ညနေပိုင်း9:00နာရီချိန်သဘောတရားရာပိုင်း333ထေရဝါဒဓမ္မကပ္ပဋ္ဌာန်းလမ်းစဉ်အတုံးချကျင်လမ်းမြတ်ပဋ္ဌာန်းအပိုင်း64မဂ္ဂပစ္စယောအပိုင်း4မဂ္ဂပစ္စယောပြီးပိုင်းတံမြုဒ္ဒပစ္စယောဆက်ပြောမှာပေါ့အဲဒီမဂ္ဂပစ္စယောတွေ ပြီးသွားတယ်။သံယုတ်လပစ္စည်းနောက်ပတ်တဲ့နောက်ဒီနေ့မကပစ္စည်းနဲ့ပတ်သက်မကဆိုဘုန်းကြီးတို့ရှင်ကောင်ကလမ်းလမ်းကြောင်းဆိုဒီလိုပြောခဲ့ဒီနေ့အိဗတ်တို့မျိုးပြောကြည့်မယ်နော်မကဆိုတာကမရေဂရေပေါ့မကဘုရားလာဆိုမရမကောင်ရေရမရေရကောင်ရေမရ ခကဂမှုပေါ့အဲ့ဒီနှစ်ခုပေါင်းတာမရနဲ့ဂမှုပေါင်းတော့မက်ကဖြက်ကမရမရကရောက်ောက်လေးကိုကန်းငယ်လှုပ်လိုက်တာနော်ကန်းငယ်နောက်ကဂမှုကမာလေးဖြုတ်တော့မက်ကဖြက်သွားမရဆိုပါလေဆိုဖြက်စီးတယ်တပ်ဖြတ်တယ်ဒီလိုအိဗယ်ရတော့ပေါ့ဖြက်စီးခြင်းတပ်ဖြတ်ခြင်းဖယ်ရှားခြင်းခါကသွားရောက်ခြင်းဒီလိုအိဗယ်ထွက်ပြီးတော့ဒီမှာဘုန်းကြီးတို့မက်ကင်က 12ပါးရှိတာကိုတမမဂ်ကြီး7ပါးမိစ္ဆာမဂ်ကြီး4ပါးဒီလိုခွဲတာတော့အဲတော့တမမဂ်ကြီး7ပါးကြတော့အရိယမဂ်ကြီး7ပါးလို့လည်းခေါ်တယ်တမမဂ်ကြီး7ပါးလို့လည်းခေါ်တယ်အဲဒါကြတော့တရားတွေကျင့်ကြအထုံနေပြီးဆိုကိလေသာနိဝရဏတွေဖြတ်စည်းပြီးတော့ဖယ်ရှားပြီးတော့နိဗ္ဗာန်ကိုသွားတာအဲ့ဒီလိုဒိဗ္ဗေကိုဆိုလိုတယ်နော် နောက်အဓိပ္ပာယ်တစ်မျိုးကျတော့မက်ကဆိုရှာဖွေခြင်းဆိုတဲ့အဓိပ္ပာယ်လေးပြောတယ်ပေါ့နော်။อืมနိဗ္ဗာန်ကို ရှာဖွေပေးတတ်တဲ့တရားဘာနဲ့ရှာဖွေမှာလဲခုနတမ္မာမက္ခင်၈ပါးရိယမက္ခင်၈ပါးနဲ့ကျင့်ကြအထုတ်တယ်။ဓမ္မထန်တကူကျင့်ကြအထုတ်တာဒါရှာဖွေတာပဲ။ကျင့်ကြအထုတ်လိုက်တော့ဝိပဿနာဉာဏ်နဲ့ဖြစ်နောက်မဉဏ်ရပါလား။ဒါကြောင့်နိဗ္ဗာန်ကို ရှာပေးတတ်တဲ့တရားနိဗ္ဗာန်ဘာနဲ့ရှာလဲမေးရင်ဟုတ်လား။ ဒဂရီမျက်လုံးနဲ့လည်းရှားလို့မရဘူးဒဂရီမျက်လုံးနဲ့လည်းမြင်တွေ့လို့မရဘူးအရိယာမဂ်ကင်၈ပါးသမ္မာမဂ်ကင်၈ပါးနဲ့ရှားဖွေမှဒီနိဗ္ဗာန်တွေ့နိုင်တယ်ဒီလိုပြောတော့နော်ခုနကကြတော့မဂ်ကင်သမ္မာမဂ်ကင်၈ပါးရိယမဂ်ကင်၈ပါးကကမ္မဋ္ဌာန်းအဲ့ဒီ၈ပါးနဲ့ညီပေါ့ကမ္မဋ္ဌာန်းတစ်ခုကိုအထုတ်လို့ကိလေသာတွေ ပယ်သဖြစ်စီသွားတယ်ဝိပဿနာဉာဏ်နဲ့ဖြစ်မညာမညာမညာဖြစ်သွားကိလေသာပယ်သဖြစ်စီသွားအဲ့မှာနိဗ္ဗာန်ရောက်သွားတော့သူတို့ဟိုပဂရိခြေတော်နဲ့သွားလို့မရအောင်နော်ပဂရိလောကမှာရှိတဲ့ယင်းနေနဲ့လည်းသွားလို့မရအောင်ဘာနဲ့သွားမှရောက်လဲမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီသွားမှရောက်တယ်ဒါလေးနဲ့ပတ်သက်ပြီးဓမ္မပဒမှာဟောသွားတယ်အဲ့ဒီလေဘုန်းကြီးခြေခံပြောခြင်းလို့ပါဒီနေ့ ဓမ္မဗရအဒ္ဒစရိယပုပ္ပကဘေကုတုစင်စရာဖြစ်ခဲ့ဘူးတဲ့ဘုရားအကြောင်းနဲ့ပတ်သက်ဘုရားကတရားတပုတ်ဟောတာမြတ်စွာဘုရားစေတုံကျောင်းမှာတရင်သုံးနေထိုင်တဲ့အချိန်အရင်ဘဝကဟုတ်လားစင်ထိန်စင်စရာဖြစ်ခဲ့ဘူးတဲ့ရန်တပါကဟောရှေးရှေးတုန်းကတော့ဆုံးကံပြန်ဆုံးဖုံးပေးအဲဒီ အဲ့ဒီအချိန်မှာပြန်လာတဲ့အချိန်အစီဝရီအစီရဝတီမြကံမီနာရောက်တဲ့အခါကျတော့ဟုတ်လားဆင်တကောင်ကိုဆင်ဆရာကဆုံးမဆုံးမသူကမဆုံးမတတ်တော့ဆင်ကမလိမ္မာဘူးကသူဆုံးမတဲ့အတိုင်းမဖြစ်ဘူးသူကတိတ်ဘွားတော့ဆင်ဆရာဖြစ်ခဲ့တယ်ဆိုဟောဒီကောက်နေဘယ်လို ဆုံးမလိုက်ရရတာလဲဘယ်နှချွန်းနေသူဘယ်လိုဆုံးမရရတာလဲဒီလိုပြောတာ ပြောတော့အဲ့စကားကိုစင်စရာကြားတာကြားတဲ့အခါကျတော့သူပြောတဲ့အတိုင်းဆုံးမအစင်ကလွယ်လွယ်ကူဆုံးမလို့ရတာဗျာနော်ကြွန့်ကြံလိမ့်ပါနော်ဘောရရဆက်စကကိုယ့်ရဲ့အထုံးဝန္ဒနာလေးဝန္ဒနာတွေပါနာနော်ဒါတတိထားကောင်းတာဝန္ဒနာပိုင်းကိစ္စမကောင်းတာဝန္ဒနာပိုင်းအဲ့ဒါကြလည်းဘောဆက်ဆက်ပါသွားတာအခုလည်းဒီတိုင်းပဲသူအရင်ဘောဆင်စရာပြက်လာတော့ဒီဆင်တကောင်တွေ့ရတယ်မြင်ဘယ်လိုဆုံးမရရတယ်ဆိုသူကနားလေသဘောပေါက်နော် လူတူတယောက်မှာအဲ့လိုမျိုးပေါ့သူအရာနဲ့သူပေါ့ပါဠိစာပြေကျွမ်းကျင်တဲ့ပုဂ္ဂိုလ်ဆိုရင်လည်းပါဠိစာပြေဖတ်လိုက်တိုင်းဘာဆိုလိုတာဘာပြောလိုတာဒါသိတယ်တရားပိုင်းကျွမ်းကျင်တဲ့ပုဂ္ဂိုလ်လည်းတရားဆိုရင်လည်းဒါကျွမ်းကျင်ပါဒါဘာဆိုလိုတာဘယ်လိုကျင့်ရမလဲဒီခါလည်းသိလိုက်တာအဲ့လိုကိုကျွမ်းကျင်တဲ့လုပ်ငန်းတစ်ခုခုပေါ့ကိုပိုင်နိုင်နိုင်တဲ့လုပ်ငန်းတစ်ခုခုဆိုရင် မြင်လိုက်တယ်တခုတည်းဖြစ်ဖြစ်လာဟာဒါဘယ်လိုပြုပြင်ရတယ်ဆိုသိတာကိုလိုက်ဒီတိုင်းပဲ ဘဝပေါင်းများစွာတဲ့ဒီယဟန်ကဟုတ်လားစင်စရာစင်တိန်ပြက်လာတော့ဟောစင်ကောင်ဆုံးမတဲ့ကသူလွယ်လကူသိနေဒီเจ้าရာတွေကိုတခြားရဟန်းတော်တွေကเจ้าရာတွေကဘုရားသွားလျှောက်တာဘုရားကအဲ့လိုလုပ်တော့မကြိုက်ဘူးလေရဟန်းဆိုလို့ဆုံးမမက်ဖို့မှချီးနေဖြစ်တဲ့၎င်းပုဂ္ဂိုလ်၎င်းရဟန်းဒီသင်ဟာဒီစင်တွေကိုဆုံးမတယ် တင့်တို့ဘာကျိုးရှိမှာလဲဒီစင်းနဲ့မရောက်ဘူးတို့ရတယ်သွားနိုင်တဲ့ပုံကိုဆိုတော့မရှိဘူးတဲ့ရင်ကြီးအောင် ဆုံးမတဲ့ကိုယ့်ကိုရင်ကြီးအောင် ဆုံးမတဲ့ပုံကိုတာမရောက်ဘူးတဲ့အရာကိုရောက်နိုင်တာသွားနိုင်တာတဲ့ဒါကြောင့်ကိုယ့်အကိုဆုံးမမိမိကိုယ်ကိုဆုံးမရအဲ့လိုမိန့်ကြပြီးတော့ဒီကာတာလေးနဲ့ဟောတာပါ နာယိဣတိယာနိကိစီအာဂတံဒီတံလောကမှာဆင်းရင်တို့မြင်ဒီကိတော့ကားတွေယထာတို့နေရင်တို့အဲ့ဒီရင်တွေနဲ့မရောက်ဘူးတဲ့နိဗ္ဗာန်ကိုမရောက်နိုင်ပါဘူးတဲ့နိဗ္ဗာန်ကိုဒီဆင်းရင်တွေမြင်ရင်တွေကားတွေယထာတွေနေရင်တွေသွားလို့မရောက်နိုင်ပါဘူးတဲ့ဘယ်လိုမှရောက်နိုင်တဲ့ယထာတဏ္ဍ သုဒန္ဒေနဒန္တောဒန္ဒေနကိစ္စတိကိုယ်ကိုကောင်းစွာ ဆုံးမပြီးတဲ့ကိုယ်ဖြစ်၎င်းစိတ်ဖြစ်၎င်းဘာဝနာဖြင့် ဆုံးမသဖြင့်၎င်းဒီဝိပဿနာဉာဏ်နဲ့လည်းဆုံးမမယ်ဘာဝနာနဲ့မဲ့ရအောင်ပေါ့မဲ့ဒီမဲ့ဉာဏ်ဖွညာရအောင်လည်းဆုံးမသဖြင့်၎င်း အဲ့ဒီလိုဆုံးမလို့ယဉ်ကျေးပြီးတဲ့ပုဂ္ဂိုလ်ဒီသာနိဗ္ဗာန်ဆိုတဲ့မုတ်ချရရောက်နိုင်ပါတယ်ဒီလိုမိတ်နော်အဲ့တော့သွားတဲ့ခါမှာမရောက်ဘူးတဲ့နိဗ္ဗာန်ကိုသွားဖို့မရောက်ဘူးတဲ့ရတရားတော့ဘုန်းကြီးတို့ဒါနိဗ္ဗာန်လည်းဘုန်းကြီးတို့မရောက်ဘူးပါဘူးမရောက်ဘူးတဲ့ရပြောရပါဒီ32ပုံမှာဆိုရင်လည်းသုဒ္ဓဝါဒပုံဆိုတာလေဓမ္မပုဂ္ဂိုလ်တွေမရောက်နိုင်ပါဘူး သုဒ္ဓဝတ္တဘုံမေယသုဒ္ဓဝတ္တဘုံမှာကအနာဂံလို့ယဟန္တာပဲနာဂံပုဂ္ဂိုလ်ကလည်းဒီမှာနာဂံဖြစ်ပြီးတော့ယဟန္တာဖြစ်ဒီဘဝဆုံးတတ်တော့ယဟန္တာတွေကလည်းနောက်တော့မရှိတော့ဒီဘုံကလွှဲရင်ကျွန်တော်ဘုန်းကြီးတို့တွေအကုန်လုံးရောက်ဘူးလားဟုတ်လားတန်တရားလဲနေတဲ့ဘဝတန်တရားခရီးမှာလဲခြင်းနဲ့လဲသွားခြင်းနဲ့သွားဖို့ဒီ32ဘုံနဲ့မှာသုဒ္ဓဝတ္တ5ဘုံလွှဲရင်ဂျန်တို့ဘုံเนี่ย ရောက်နေတာဇန်တရားတွေအထုံးဇန်ပုံမျိုးရောက်ပါမှာဒါပေမဲ့အဖြစ်များတာကတော့ဘာလဲဆိုပမတ္တသသနာမသတ္တရော ပါယတကခေဟေတရိတာကုသိုလ်ကောင်းမှုတွေကုသိုလ်ကောင်းမှုအရမျိုးစုံပေါ့ဒါနသီလဘာဝနာသုံးဖို့သီလကုသိုလ်သမာဓိကုသိုလ်ပညာကုသိုလ်ပေါ့လေဒါတွေမေ့နေတဲ့ပုဂ္ဂိုလ်ကတော့ လူပဲဖြစ်ဖြစ်ရံပဲဖြစ်ဖြစ်မြို့သားပဲဖြစ်ဖြစ်မြို့သမီးပဲဖြစ်ဖြစ်ဘယ်ရောက်လဲသူ့ရဲ့နေရင်ကအပယ်လေးပုံပဲသူ့ရဲ့ကိုယ်ပိုင်ကဒါပဲဒီနေရာပဲထပ်ခါထပ်ခါရောက်နေရမှာပဲကိုကမကောင်းသီလလည်းမပြည့်စုံသမာဓိလည်းမပြည့်စုံပညာလည်းပြည့်စုံအာမထုတ်ဘူးဆိုရင်ဝါတန်နေရာလည်းနေကို နေဟောင်းကတော့ဒါပဲအပယ်လေးပုံပဲဘယ်ချိန်တိုင်းပြန်မယ်ဆိုဒီနေရာပဲပြန်မှာပဲနော် နော်ဘွားတန်တရားတွေဘလောက်ခီးတွေသွားသွားနောက်ဆုံးတော့ဒီအိမ်မဲပြန်ပြန်ရောက်လာဒါကပါလေခုနသီလသမารိပညာတွေမေ့နေတဲ့ပုံကိုပဲပြောတာမေ့နေတဲ့ပုံကိုများပဲလေးပုံကသူ့အိမ်နဲ့အတူတူပဲအဲကြောင့်ဘုန်းကြီးတို့ဒီတရားဓမ္မတွေလေးလာမယ်သင်ယူရမယ်သင်ယူတဲ့အတိုင်းလေးလာတဲ့အတိုင်းဘုန်းကြီးတို့ကျင့်ကြအထောက်ကြမယ်နော်ဘုန်းကြီးကိုယ်တိုင်လည်းဟိုပြောဟောနေမယ်လို့ကိုယ်ကိုယ်တိုင်မကျင့်ရင်ဘာမှမထူးဘူး ဒါကြောင့်ဘုန်းကြီးတို့ဒီမှာချိန်ချကြမယ်ချိန်ချဖို့အတွက်နိမလာမှာသိဖို့လည်းရေးကြည့်တာဟုတ်နိမလာမှာသိဖို့အတွက်ချိန်ချအထောက်အားဟောနားရတယ်လေ့လာတယ်လေ့လာတော့နိမလာမှာသိပြီးတော့အဲကြမှာကျင့်လို့ရကျင့်တဲ့အခါကျဒီမှာကြည့်လေပရမဇုံကိုကဘာလို့ရမလဲဆိုတော့ကိုဝိပဿနာဉာဏ်နဲ့လေကိုယ့်ကို ဝိပဿနာညာဖြစ်အောင်အထုတ်ပေါ့အတိပါလို့ဒီမှာလည်းနှစ်မျိုးပေးတယ်ပဂရိရှင်ဒီနဲ့မရောက်ဘူးတဲ့နေပါတော့မရောက်နိုင်ဘူးတဲ့ဝိပဿနာခိုက်တာမှာစက္ခုဆိုင်တဲ့အင်းဒီတွေကိုဆုံးမဝိပဿနာဉာဏ်ကြီးဖြစ်အောင်အထုတ်စက္ခုဆိုင်ရအင်းဒီတွေလည်းဆုံးမဝိပဿနာဉာဏ်ဖြစ်အောင်လည်းအထုတ်ပြီးတော့မဲ့ဘုခိုက်တာမှာမိမိစိတ်ကိုဆုံးမမဲ့ညာပူညာရအောင်အထုတ်မဲ့ညာပူညာရမှာကိလေသာတွေပယ်တတ်တာပယ်တတ်သွားမှာမဲ့ညာပူညာရတာကို ဒီလိုပြောသွားတယ်ပေါ့။ဒီတော့ဒီမှာဘုန်းကြီးတို့မတ်စုတွေပြန်ကြည့်ကြမယ်။မတ်စုမှာကကျတော့ဘုန်းကြီးတို့အရင်ခုနေ့ကမက်ခင်ဒါကကောင်းတဲ့လမ်းကိုသွားတဲ့မက်ခင်တွေကိုပြောတော့တမ္မာမက်ခင်ရှစ်ပါးနဲ့ပတ်သက်ပြီးဘုန်းကြီးတို့မနေ့ကခွဲခြားပြခဲ့တယ်နော်။ရှစ်ပြမက်ခင်လောက်ခွင်းတကယ်ဟိုနိဗ္ဗာန် ဟိုရောက်ချင်ဒီလုပ်ငန်းခွင်၈ပါးနဲ့သွားတော့မိစ္ဆာမခင်ကတော့အပယ်၄ပါးသွားတဲ့သွားရလမ်းကြောင်းပဲနော်ဒီတမမခင်ကျင့်ကြအထောက်မယ်အရိယာမခင်၈ပါးကျင့်ကြအထောက်ရမယ်အရိယာမခင်၈ပါးဘုန်းကြီးတော်အောင်မှာခွဲပြပါလေမခင်နှမျိုး လောကီမခင်လောကုတ္တရာမခင်အဲတရားတွေအထုတ်တဲ့အခါမှာဝိပဿနာအထုတ်တဲ့ခိုက်တာမှာတော့မခင်ကိုလောကီမခင်ခေါ်တော့ ဘာဖြစ်လို့လဲဆိုလောကီစိတ်ပဲဖြစ်နေတော့ဇံလည်းမရသေးဘူးဆိုဇံရရင်တော့ရူပဇံရရင်ရူပစိတ်ပေါ့အရူပဇံရအရူပစိတ်ဒါလည်းလောကီပဲနော်အဲ့ဒီဇံနေမရသေးဘူးဆိုတော့ခွင်တို့ခုပြောဟောနေတာကာမောဒရာကုသိုလ်စိတ်ပဲတရားတွေထိုင်နေတဲ့ကာမောဒရာကုသိုလ်စိတ်ပဲသီလတွေစောင့်တည်နေတဲ့ကာမောဒရာကုသိုလ်စိတ်ပဲအဲကြောင့်ဝိပဿနာဉာဏ်တွေဝိပဿနာအထုတ်နေတဲ့ဝိပဿနာဉာဏ်တွေဖြစ်တဲ့ခိုက်တံမှာလည်းဇံရတာလည်းမဟုတ်မဲရတာလည်းမဟုတ် ဒါကြောင့်မို့ဝိပဿနာတရားအထုတ်နေတဲ့ခိုက်တမှာဖြစ်တဲ့မက်ကင်ကိုလောကင်မက်ကင်နော်ဘာဖြစ်လို့လဲဒီမက်ကင်၈ပါးကကာမသရကုသိုလ်စိတ်မှာပဲဖြစ်ရှင်ပြီးဖြစ်တယ်နော်မက်ကင်ကနေမက်ကတံပြုတ်တကနာဟုတ်လားဒါကလောကင်မက်ကင်၈ပါးဒီမက်ကင်၈ပါးဖြစ်ပြီးတဲ့နောက်ကခုဘုန်းကြီးတို့ပါဠိတော်လေးကြည့်မယ်မက်ကင်မကပစ္စယောဒီမက်ကင်ကာနီအဲ့ဒါလေးနဲ့ရှင်းကြည့် မက်ခင်ကနေမက်ကတံမြုပ်တကနာဓမ္မနာဒါကိုပြောတာပဲတရားထုတ်ပြီဆိုရင်ဘုန်းကြီးတို့ဟုတ်လားဝိပဿနာ အထုတ်ပြီအာနာပါနာပဲအထုတ်အထုတ်ဓကမထမဲအထုတ်အထုတ်ဇာမရသေးဘူးမက်မရသေးဘူးဆိုရင်အဲ့ဒါမက်ခင်၈ပါးဖြစ်တဲ့ဒါပါတယ်လောကီမက်ခင်ပဲအဲ့ဒီလောကီမက်ခင်၈ပါးဖြစ်မယ်အဲ့ဒီမက်ခင်၈ပါးနဲ့ညီအထုတ်အထုတ်လိုက်တဲ့ကကြဒီမက်ခင်၈ပါးကသူ့ရိုးရိုးမဖြစ်ဘူးလေသူနဲ့တူ စိတ်စေတသိက်တွေဖြစ်တာပေါ့အဲသူစိတ်စီတွေကုသိုလ်ကုသိုလ်စိတ်စေတသိက်တွေကာမောဒရာကုသိုလ်ကာမောဒရာကုသိုလ်စိတ်စေတသိက်ဒါဖြစ်မှာသူကြောင့်ဖြစ်တဲ့စေစားယုတ်တွေဖြစ်မယ်ပရိဒဏီတည်တဲ့ခြင်းတော့ကာမစားယုတ်တွေဖြစ်မယ်အဲ့ဒါကိုမဂ္ဂတတ္တိနဲ့ခြေစုပြုတယ်အဲ့တော့ဝိပဿနာအထုတ်နေတဲ့ခိုက်တမှာဖြစ်နေတဲ့မက္ခေ၈ပါးကိုဒါလောကီမက္ခေခေါ်တယ်အဲ အဲ့ဒီကနေဝိပဿနာတွေအားထုတ်လိုက်တယ်အထုတ်ရအထုတ်ရင်လည်းဝိပဿနာဉာဏ်နဲ့ဆင်းရဲတဲ့နောက်ဆုံးမဉဏ်ဖို့ဉဏ်ဟုတ်လားဒီမဉဏ်ဖွေရတယ်ဆိုပါတော့မဉဏ်မက်ဆေ့ခိုက်တာခဏလေးပဲမက်ဆေ့ဆိုတော့ဥပတိပင်ဒီလောက်လေးပဲအဲ့ဒီမှာအတူဖြစ်တဲ့မဂ်ကင်၈ပါးဒါဟုတော့လောကုတ္တမဂ်ကင်လို့ခေါ်တယ်။ဟောဖို့စိမှာဖြစ်တဲ့မဂ်ကင်၈ပါးလည်းလောကုတ္တမဂ်ကင်လို့ခေါ်တာပေါ့ ဟိုပိဿကနာညာကြတော့ပြန်ဆင်ញင်နေဆိုဒါတော့ကုသိုလ်ပြန်ဖြတ်သွားပြန်ဒီကုသိုလ်ဟာဟိုအာကုသိုလ်ညာနာတံပြုတ်ပေါ့သောတာပန်သရဏအနာဂံမာဂိယညာနာတံပြုတ်ယဟန္တာတို့ဘာလို့ဆိုရင်တော့မာဂိယညာနာတံပြုတ်ဒီလိုမှတ်ထားတခါဘုန်းကြီးတို့လောကီမက်ခင်မှာလည်းအောက်မှာဆက်ကြည့်မယ်နော်လောကီမက်ခင်ကို အထုတ်တော့ခါမှာဘုန်းကြီးတို့ဝိပဿနာဉာဏ်ခိုက်တာမှာလောကီမက်ခင်မှာဖြစ်ပါတယ် ဝိပဿနာဉာဏ်ကြီးဖြစ်နေခိုင်းတာမှာအဲ့ဒီမဂ္ဂင်လောကီမဂ္ဂင်တွေဖြစ်တဲ့အခါမှာပစ္စည်းကမဲ့ထိန်ကမဲ့နှမျိုးရှိတယ်ကိုကစောစီးတွေကဘောဘဘာကသီလကိုကြိုတင်စောင့်တည်ထားရင်သူရဲ့တဏ္ဏမာတာအထိန်ကမဲ့ဖြစ်တယ်သီလမစောင့်တည်ထားဘူးဆိုရင်တော့တချို့ကသီလမလိုပါဘူးပါညာဒီလိုပြောတဲ့ပုံကိုရှိတယ်ဒါသီလမလိုသူသီလမရှိဘူးပေါ့ဗျာသီလမစောင့်တည်ထားဘူးပေါ့ ဒီလားမဆောက်တည်ထားရင်တော့သူကပင်စိကမဲ့ပဲဖြစ်တယ်ဒီလိုမှတ်ထားနော်အဲကြောင့်မို့ဘုန်းကြီးတို့ကတရားမထုတ်ခင်နဲ့ဒီလားကိုကြိုတင်ဆောက်တည်ပုဗ္ဗဘာကမဲ့လို့ခေါ်ပါတယ်ဒါနော်ပုဗ္ဗဘာကမဲ့တမဝဇတမကမ္မဒတမဇီဝဒါပုဗ္ဗဘာကမဲ့โอเคနော်ကြိုတင်ဆောက်တည်ထားတယ်နော်အဲဒီလားမဆောက်တည်ဘူးဆိုရင်တော့ဘုန်းကြီးတို့တဏ္ဍာမှာပစ္စည်းကမဲ့ပဲဖြစ်မှာပဲသီလဆောက်တည်ထားရင်တော့ သမဝေဒသမကမ္မနာသမသီလမဲ့ခင်ပြီးဆုံးတဲ့တွေ့အထိန်ကမဲ့ဖြစ်တယ်ဒီလိုမှတ်ထားပါအဲ့ဒီတည်းမှာဘုန်းကြီးတို့ဒီမှာသမဒိဋ္ဌိနဲ့ပတ်သက်ပြီးပြောစရာရှိတော့ဉာဏ်နေပေါ့နော်ဒီမဂ္ဂင်၈ပါးမှာဘုန်းကြီးတို့နိဗ္ဗာန်သွားတဲ့လမ်းစဉ်တိုင်းမှာ ချိန်ကြည့်အောင်နိဗ္ဗာန်သွားလမ်းစဉ်အဲ့မှာနိဗ္ဗာန်သွားလမ်းစဉ်ကြတော့သူက ပညာမဂ်ကနှစ်ပါးပေါ့ပညာမဂ်ကနှစ်ပါးကခွဲလိုက်ဟောဒီလိုဝိသုဒ္ဓိဆိုရင်လည်းအများကြီးဖြစ်သွားစိတ်တော်ဝိသုဒ္ဓိသီလဝိသုဒ္ဓိအလွယ်ဉာဏ်တော်ဝိသုဒ္ဓိဒီမှာဒီနေ့3 4 5ပါးပေါ့ဝိသုဒ္ဓိ9ပါးမှာ9ပါးလည်းပညာမဂ်ကဉာဏ်ဒီမှာဆိုသမ္မတရဉာဏ်နေပြီးတော့ပြစ္ဆုတ်ဉာဏ်နေဒီဉာဏ်တွေအားလုံးလည်းပညာမဂ်ကပဲနော်ပြီးတော့တိရဏပရိညာပါဏပရိညာဆင်းရောက်တဲ့ပညာမဂ်ကရောက်ပါတော့နော်ပညာမဂ်ကတော့အကုန်လုံးဆိုင်တာပါလေ ညာတပရိညာလည်းပညာမဂ္ဂင်ဒီနာပရိညာလည်းညာအကုန်လုံးပေါ့သူကဉာဏ်ဖြစ်သွားရင်ပြိုင်တယ်ပညာမဂ္ဂင်ဖြစ်တာဝိပဿနာဉာဏ်တော့တမ္မတဉာဏ်နဲ့စဖြစ်တယ်ဒီလိုမှတ်ထားဒီတော့ခုနဘုန်းကြီးတို့ပြောချင်တာဗာလဲဆိုတော့အဲ့ဒီထဲမှာပညာမဂ္ဂင်လို့လည်းပြောလို့ရတယ်ဘုံဘုံတမ္မာဒိဋ္ဌိနော်ဒါကိုလည်းပြောလို့ရတယ်တမ္မာဒိဋ္ဌိပဲပညာမဂ္ဂင် ပညာဖြစ်တဲ့မဂ္ဂင်တမဒိဋ္ဌိအတူတူပဲပေါ့အဲ့ဒီမဂ္ဂင်တွေပညာနဲ့ပတ်သက်ပြီးတော့စင်တန်းနေအများကြီးကွဲသွားတာကွဲသွားတဲ့အခါကျတော့အဲ့တော့ဒီမှာတမာဒိဋ္ဌိ6မျိုးပေါ့တမာဒိဋ္ဌိ6မျိုးဘုန်းကြီးတို့မှတ်စုရင်ပြောမယ်နော်တမာဒိဋ္ဌိ6မျိုးကြတော့ကမ္မတက္ကရာတမာဒိဋ္ဌိဒါကောကောတော့ဖတ်ကြည့်လိုက်ပေါ့နော်ဇာနာတမာဒိဋ္ဌိဝိပဿနာတမာဒိဋ္ဌိဟောမှာတန်ရေးထားပါတယ် ပြီးတော့မှရှင်းပြဝိပဿနာတမ္မာဒိဋ္ဌိမေဃတမ္မာဒိဋ္ဌိဖလတမ္မာဒိဋ္ဌိပြစ္ဆုတ်ရတမ္မာဒိဋ္ဌိအဲတမ္မာဒိဋ္ဌိဒီဒီမှာလေအဲ့ဒီလိုအစဉ်တိုင်းရင်ပြောလေ့လာကြမယ်နော်ပထမဆုံးတမ္မာဒိဋ္ဌိဆိုတာကတော့သစ္စာလေးပါးသိမြင်မှုတမ္မာဒိဋ္ဌိပေါ့ဒုက္ခစေသစ္စာကိုမှန်တိုင်းသိတယ်သမုဒိယသစ္စာကိုမှန်တိုင်းသိတယ်မေဃသစ္စာ နိရောဓသစ္စာမေဃသစ္စာအမှန်တိုင်းသိမြင်ဖို့ကတမာဒိဋ္ဌိဒါကြောင့်ပညာလို့ခေါ်ဉာဏ်ပေါ့ဒါတွေကသိတဲ့ကဉာဏ်နဲ့သိလိုက်ဒါပေမဲ့ဒီကမ္မဒီတမာဒိဋ္ဌိမှာဉာဏ်နဲ့ဒီသိတဲ့တမာဒိဋ္ဌိမျိုးကဟိုဝိပဿနာဉာဏ်တွေတို့ဝိပဿနာတမာဒိဋ္ဌိတို့ဒီဇာနာတမာဒိဋ္ဌိတို့အဲကြောင့်ပရမဆုံးတော့ဗာတမာဒိဋ္ဌိချင်းဖြစ်ဖို့ပြည့်စုံဖို့လိုလဲဆိုကာမတက္ကရာတမာဒိဋ္ဌိ တရားထုတ်ပြီးဆိုလို့ရှိရင်ဘုန်းကြီးတို့ကသီလပြီးဆုံးရမယ်မနေ့ကကုသိုလ်တွေရဲ့အစပေါ့ဘာကုသိုလ်လုပ်လို့ကုသိုလ်တွေရဲ့အစဟာဘာပြောခဲ့လဲဆိုတော့သီလပြီးဆုံးရမယ်ပြီးတော့ကမ္မတက္ကရတမဒိဋ္ဌိမှန်ကန်တဲ့ယူဆရှိရအဲ့ဒါမှကုသိုလ်ဖြစ်ကြောင်းစမယ်ဘာလုပ်လို့ကမ္မတက္ကရတမဒိဋ္ဌိရှိရမယ်ဒါကိုဆရာသမားတွေကပြောကြတယ် ဒီကတော့ကံပေါ်မှာယုံကြည်တာယုံကြည်တဲ့ဉာဏ်ဖြစ်တာကံသာလဲကိုယ်ပိုင်ဆိုင်ရှိတဲ့ယုံကြည်ဟိုကိုယ်လောက်ထားရကံတိုင်းချုပ်ပြီးတာပဲအကောင်းတာလို့ရင် မကောင်းယုံပေးမယ်ကောင်းတာလို့ရင်ကောင်းယုံပေးမယ်ကံကိုယုံကြည်တဲ့ယုံကြည်မှုရှိတဲ့ဉာဏ်ပါပဲဒါကမ္မတက္ကရသမတေတိခေါ်ဘုန်းကြီးတို့ဟိုကုဒုစသမတေတိကုသိုလ် ပုံညာကရိယာဝတ္ထု10ပါးထဲမှာတမာဒိဋ္ဌိဒိဋ္ဌိစုကမ္မဆိုတာ ਨੇ တူတူပဲကမ္မတဂရတမာဒိဋ္ဌိလို့သုံးတယ်တခါလေဒိဋ္ဌိစုကမ္မလို့လည်းသုံးတယ်အဲ့ဒါကဘယ်လိုယူဆလဲသူကပါဠိလိုပြောရင်တော့အဋ္ဌိဒိဏအလူအကျိုးရှိတယ်ဘယ်လိုယူဆတော့အဲ့လိုယူဆမှလည်းတမာဒိဋ္ဌိဖြစ်တော့အဲ့လို အယူဆမရှိရင်တော့အဋ္ဌိဒိဏအလိုလောက်တာအကျိုးရှိတယ်အဋ္ဌိယိဋ္ဌံအဋ္ဌိဟုတံဟုတ်လားများများလူလူနည်းနည်းလူလူလူလူတန်လုံးမှာအကျိုးရှိတယ်ဒီလိုယုံကြည်တော့ကောင်းတာလို့ကောင်းကျိုးရတယ်ဆိုတာယုံတော့ပြီးတော့ဘာယုံသေးလဲအဋ္ဌိတုက္ကတဒုက္ကတနံကမ္မနံ ဖလံဝိပါကော ကုသကံအကုသကံရဲ့အကျိုးဆိုတာရှိတယ်ကုသကံလည်းကိုယ်ကောင်းကျိုးရမှာပဲအကုသကံနဲ့လုံနေအကုသကျိုးတွေရမှာပဲဒါမျိုးလည်းရှုံကြည့်တော့ပြီးတော့အဋ္ဌိယံလောကောအဋ္ဌိပရောလောကောဒီလောကဆိုတာလည်းရှိတယ်လို့ပြောရုံအခြားလောကဆိုတာလည်းရှိတယ်ဒီဘဝဆိုတာလည်းရှိတယ်ခြားဘဝဆိုတာလည်းရှိတယ်ဘဝတွေလည်းယုံကြည်တယ်လောကဆိုတာလည်းယုံကြည်တယ် ပြီးတော့ဘာယုံသေးလဲဆိုတော့အဋ္ဌိမာတာအဋ္ဌိပိတာမိဘရဲ့ဂုံကျေးဇူးယုံတာဒီခေတ်မှာတော့တချို့ကမိဘရဲ့ဂုံကျေးဇူးတွေမယုံကြတော့ဒါမျိုးတွေပေါ့ကျေးဇူးကနဲ့စကားတွေပြောလာကြအဲကိုမိဘဖြစ်သွားတဲ့အခါကျတဲ့ဒုက္ခဖြစ်ကြအောင်ပါဘုသားသမီးဖြစ်တဲ့အခါကျကျေးဇူးကံကံရင်တော့ကိုမိဘဖြစ်သွားတဲ့အခါကျလည်းကိုသားသမီးတွေကျေးဇူးကံနဲ့စကားတွေပြောကြမှာပါပဲ အဲတို့အဲ့လိုမဟုတ်ဒီမှာတော့ကမ္မတက္ကရတမ္မာဒိဋ္ဌိယူဆရှိတဲ့ပုဂ္ဂိုလ်မိဘတွေခုံကျေးဇူးဆိုရှိတယ်ဆိုတော့ရှုံးတာပြီးတော့နတ်မြမာတွေရှိတာဒါကြောင့်ချိုးပုဂ္ဂိုလ်တွေကြတော့မမြင်ရတဲ့ပုဂ္ဂိုလ်တွေမရှိဘူးဒီလိုဖြစ်ကြတယ်အထိတတ္တဥပပါရိကကိုမမြင်ရတဲ့မရှိဘူးလို့ပြောပြောလို့မရဘူးပေါ့နော်ချိုးရတယ်တကယ်ကြင်ကြအထုတ်ကြည့်ဒါတွေကလည်း လက်ခံလာတယ်ယုံကြည်လာတယ်အများကြီးတွေ့ကြုံပါလိမ့်မယ်လောကမှာနတ်ပြည်မှာတွေဆိုရှိပါလားမမြင်ရတဲ့ပုံကိုယ်တွေဆိုရှိပါလားမယုံလားအဲ့ဒါလေကာမတက္ကရတမတိဋ္ဌိနောက်လောကမှာအထိလောကေသမဏဗျမနာသမဂတာသမ္မာပရိပန္နာဟေတ္တစာဣမေသ ဟိဣမေသလောကံပရိသလောကံတယံပိညာသစ္စည်းကတောပဝိတံပဝိဒင်တိလောကမှာတကယ်ကြင်ကြအထုတ်နေတဲ့ပုံကိုယ်တွေဆိုတာရှိတယ်ကြင်ကြပြီးတော့အသိဉာဏ်ဒူးတွေရတဲ့ပုံကိုယ်ဆိုတာရှိတယ်ဒါတွေကကိုကတကယ်ကြင်ကြည့်မှယုံတယ်မကြင်ရင်တော့တိတ်မယုံဘူးပေါ့ဗျာဟောကြင်ကြည့်ဒါဖြစ်နေမှာလားဒီလိုလက်ခံယုံကြည်လား ကျင့်တဲ့အခါကျတော့လို့ဟိုဝိပဿနာဉာဏ်ဖြစ်အောင်ကျင့်ရတယ်နော်ဝိပဿနာဉာဏ်ဖြစ်အောင်ကျင့်မှဒါလည်းလွယ်တာယုံတာဝိပဿနာနဲ့ဉာဏ်ဖြစ်အောင်မကျင့်ဘူးနော်မယုံလောကမှာဘုရားဆိုလည်းမယုံတရားဆိုလည်းမတန်ခါဆိုလည်းမယုံသူဘုရားယန္တာဆိုတာလည်းမယုံဘူးအရိယာသူတော်ကောင်းတွေရှိတာဆိုလည်းမယုံဘူးပေါ့ဗျာဒါမျိုးဖြစ်တော့အဲဒီမှာပြောချင်တာကတော့ကိုပြုလုပ်နေတဲ့ကုသိုလ်ကိစ္စကုသိုလ် ဒါကုသိုလ်လားအကုသိုလ်လားကိုကိုပြုလုပ်နေတယ်ကိုကိုဘုန်းကြီးတရားဟောနေတယ်ဟောဒါလုပ်နေကုသိုလ်လားအကုသိုလ်လားသိဉာဏ်နဲ့ကိုကိုကိုကိုယ်တိုင်သိရကိုကိုတရားနာတယ်တရားလေးလာတယ်ဒါကုသိုလ်လားအကုသိုလ်ကုသိုလ်ဖြစ်နေလားအကုသိုလ်ဖြစ်နေတာကိုယ်သိဒါမျိုးသိတာအဲ့ဒီကုသိုလ်အကုသိုလ်တို့ရဲ့အခြေခံအကြောင်းရင်းကိုလည်းသိမြင်တာဉာဏ်ပေါ့ကုသိုလ်ဘာဖြစ်လို့လဲ တတိရှိလို့ယောနိတော်မနတိကာရရှိလို့ကုသိုလ်ဖြစ်တာအကုသိုလ်ဘာလို့ ဖြစ်လဲအာယောနိတော်မနတိကာရอืมတတိလွတ်သွားလို့ဒါအကုသိုလ်ဖြစ်တာပဲကုသိုလ်ဖြစ်နေတဲ့ကုသိုလ်ကိုလည်းသိတယ်ဖြစ်နေတဲ့အကုသိုလ်လည်းသိတယ်ဘာဖြစ်လို့အကုသိုလ်ဖြစ်နေအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းကိုလည်းသိတယ်ကုသိုလ်ဖြစ်ခြင်းရဲ့အကြောင်းကိုလည်းသိတယ်အဲ့ဒါကိုကာမတက္ကရတမဋ္ဌိဋ္ဌိလို့ခေါ်တယ်နော်ခုလိုစာရီပါတွေသင်သွားတဲ့အခါကျတရားတွေပါတွေ မကြမကြနာတဲ့ခါကျရင်ဒါတွေသဘောပေါက်လာတယ်ဒီတရားထုတ်တဲ့ခါကျတော့အစဆုံးအနေနဲ့ဘုရားရှင်ဒီတရားတောင်းရင်ဒါတော်တော်များများတွေ့ရဘုရားအစဆုံးဖြစ်တဲ့ကုသိုလ်တရားတွေပြီးဆုံးလုံးသီလပြီးဆုံးလုံးကမ္မတက္ကရတမဒိဋ္ဌိနဲ့ပြီးဆုံးလုံးဒါပြောတော့ပြီးမှဝိပဿနာရှုတတိပ္ပံလေးပါရှုဒီလိုမိန်တာဒါကတော့ကမ္မတက္ကရတမဒိဋ္ဌိပေါ့ဘာလို့လို့အ ਨੇ ဆုံး ကံကံရဲ့အကျိုးယုံကြည်တဲ့ဒါလေးတော့ရှိဖို့ရည်ကြည်တာပေါ့နော်ဓမ္မတာနဲ့ကိုလှုပ်တဲ့လုပ်ငန်းကဟုတ်လားလှုပ်ရတာပို့ပြီးတော့ထိထိရောက်ရောက်ရှိမယ်အကျိုးကျေးဇူးများမယ်ဓမ္မတာနဲ့ဒါသမာဓိတိတစ်မျိုးပေါ့ဒါတွေကတော့ဝိပဿနာသမာဓိတိလည်းမဖြစ်သေးပါဘူးရိုးရိုးကံကံအကျိုးယုံကြည်တဲ့သမာဓိတိမျိုးပါတရားတွေအထုတ်ပြီးဟုတ်လားတချို့ကြတော့ဒီ တခုခုအာထုတ်တဲ့ခါမှာဇာနာတမာထိတိဇာနဲ့တူဖြစ်တဲ့ဉာဏ်မျိုးပေါ့နော်ဒါကိုလည်းရအောင်အထုတ်တယ်ဇာနာတမာထိတိဇာနာတမာထိတိဆိုဇာန်ရတဲ့ကဇာနဲ့တူဖြစ်တဲ့ပညာပေါ့ဇာနာတမာထိတိခေါ်တယ်ဇာန်ရတဲ့ကဇာနဲ့တူဇာန် ပရမဇာမေယဒုတိယဇာမေဇာနဲ့အတူတူသူနဲ့စိတ်စိတ်တိတ်တွေဖြစ်တာဟုတ်ပြီဇာနေငါနေရှေ့အဆိုင်ငါဖြစ်မယ်နောက်ကသူနဲ့တူရှင်မောရှင်မဖြစ်တယ်အဲ့ဒီမှာပညာပါတာအဲဇာရတဲ့အခါမှာဇာနဲ့တူဖြစ်တဲ့ပညာကိုဇာနာတမဒိဋ္ဌိလို့ခေါ်တယ်နော်ဇန်စိတ်တွေကိုယ်တဏ္ဍမှာဖြစ်လာပြီးဇန်ရတယ်ဆိုတာဒါဇာမိုင်းမှာဘုန်းကြီးပြောခဲ့ပြီဇန်ရောအထုတ်တဲ့နေတွေပေါ့နော်ကမ္မလန်တစ်ခုကိုနိဝရဏကင်းအောင်အထုတ် နိနေတာကင်းအောင်အထုပ်အထုပ်လိုက်လို့ရှိရင်စိတ်စိတ်ထဲမှာနိဝေဒကိလေသာတွေကင်းလာနမိတ်တွေပေါ်လာမယ်ဒီနမိတ်ကိုခံမြအောင်လုပ်ခံမြအောင်လုပ်ပြီးတော့ဆိုင်ကလေးတွေဆင်ញင်လို့ရဆင်ញင်ပြအနောနာအထုပ်ရင်တော့ပို့ပြီးတော့ပြောလို့ကောင်းတော့ဒီဆိုင်ကလေးတွေဆင်ញင်လာရပြီ နမိတ်ပြန်ကတ်ထားပေါ့အဲ့လိုမျိုးနဲ့သွားချုံပြောရင်တော့ ဇံရလာတဲ့အခါဇံစိတ်ဖြစ်တဲ့အခါဒီဇံစိတ်ထဲမှာပညာလေးပါအဲဒီဇံနဲ့အတူဖြစ်တဲ့ပညာဉာဏ်ကိုဇာနာတမာတိတိလို့ခေါ်တယ်ဒီလိုမှတ်တော့အဲဝိပဿနာတမာတိတိသွားမယ်ချိုးကြဇံရအာမတော်ဘူးချိုးကြဇံရအထုတ်တယ်ဇံရရင်တော့ဝိပဿနာသွားရင်တော့ဒီဇံစိတ်စေတသိက်လေးတွေသုံးဖို့ဇံငါလေးတွေရှုမှတ်လို့ရတယ်ဇံပိတိပတ္တိကိုရှုမှတ်လို့ရတယ် ဇန်စိတ်စေတသိက်ရှုမှတ်လို့ရတယ်ဇန်စိတ်စေတသိက်တွေမိနေတဲ့ဒီယုံနာတရားတွေကိုလည်းဝိပဿနာရှုလို့ရတယ်ချို့ကြလို့ဝိပဿနာဓာတ်လေးသွားတာပေါ့နော်အဲဝိပဿနာတို့တကမှရရှိလာတဲ့အသိမြင်ကိုဝိပဿနာတမ္မာဒိဋ္ဌိလို့ခေါ်တယ်ဝိပဿနာတမ္မာဒိဋ္ဌိကြတော့သူကဇန်တမ္မာဒိဋ္ဌိနဲ့လည်းမဆိုင်ဘူးနော်ဇန်တော့ရထားတဲ့တမ္မာ ဝိဝိတဝိဇာရပီတိဒီဇိုင်ငါလေးတွေကိုပဲဒီပြန်ပြီးဆင်ញံပွားများအထုတ်တာဒီဟာလေးတွေပေါ်ပြီးပြောင်းဖြစ်ဖြစ်ပြည့်မြင်အောင်ကြည့်ဒါကြတော့ကာမသရကုသိုလ်စိတ်နဲ့ပဲရှုတာပဲဝိပဿနာတမတိတိကျတော့ကာမသရကုသိုလ်ပဲဖြစ်မှာအဲတော့ဝိပဿနာအထုတ်တဲ့ကမှာဖြစ်ပေါ်လာတဲ့အသိဉာဏ်ကိုဝိပဿနာဉာဏ်နဲ့အတူဖြစ်ပေါ်လာတဲ့အသိဉာဏ်ကိုဟလာဝိပဿနာစိတ် အတုဝန္ဒနာစိတ်ဖြစ်မယ်သူနဲ့တွေ့ဉာဏ်ဖြစ်မယ်အဲ့ဒီဉာဏ်ကိုဝိပဿနာတမ္မာဒိဋ္ဌိခေါ်တယ်နော်ဝိပဿနာတမ္မာဒိဋ္ဌိကြတော့အများကြီးပေါ့ခုနကဇရာကွက်ကြီးကြည့်မှာပေါ့နော်ခုနဇရာအိမ်မှာပထမဆုံးဝိပဿနာဉာဏ်အနေနဲ့ကြဒီမှာကြတော့အကုန်လုံးပညာဉာဏ်နဲ့ပတ်သက်ပြီးတော့အကုန်လုံးဒီမှာတော့ဒိဋ္ဌိဝိသုဒ္ဓိကေကဝေဒနာသုဒ္ဓိကနေအထက်ပိုင်းကုန်ယူတယ် ဟိုတကယ်တကယ်ပြောကြတာတော့ဝိပဿနာဝိပဿနာဆိုတာကဝိရိဏအာကာရိဏအထူးသောခြင်းအားဖြင့်ယုံ nant တရားတို့ကိုဉာဏ်နဲ့မြင်အောင်သိအောင်ရှုတတ်လို့ဝိရိဏအာကာရိဏအထူးသောခြင်းအားဖြင့်ပတ္တိဉာဏ်နဲ့မြင်အောင်ရှုတတ်လို့ဝိပဿနာလို့ဒီလိုပြောတာမြင် အဲဒီလိုပြောခြင်းကြောင့်မို့ဘုန်းကြီးတို့ဝိပဿနာဉာဏ်ကြတော့နေစာတိဝတေနဝိရိနာကလည်းအနေစာစာရစွမ်းဖြင့်ထူးသောခြင်းအမြဲရှုတတ်လို့ဝိပဿနာဆိုပြီးတော့မှထကရာဓမ္မ95တရား90နဲ့မှာပါပါအဲတော့အနေစာဒုက္ခနာတ္တမြင်အောင်ဉာဏ်နဲ့ရှုတတ်မှဝိပဿနာလို့ပြောတာကိုဝိပဿနာတိပါဒါကြောင့်မို့ဘုန်းကြီးတို့ နေစာဒုက္ခလတ္တမြင်အောင်ဆိုတာဘယ်မှာမှမြင်လဲဆိုသမထဉာဏ်ရောက်မှမြင်တယ်။အောက်ပိုင်းဉာဏ်နဲ့မြင်ဘူး။အောက်ပိုင်းဉာဏ်တွေကိုဒါအောက်ပိုင်းဉာဏ်တွေကြတော့ဥမာမှာနာမရူပပရိစေတာဉာဏ်ဆိုနာယုတ်ကောကပြပြပြမြင်တာနေစာဒုက္ခလတ္တမမြင်သေးဘူး။နာယုတ်ကောကပြပြနာယုတ်ကောကပြပြဉာဏ်နဲ့မှမြင်သွားပြီဆိုဒါဉာဏနာမရူပပရိစေတာဉာဏ်။အဲ့ဒီအနေနဲ့တဆင့်တက်ပြီးတော့စေဝူလေးတွေ ချင်းစိတ်လေးတွေဒါမျိုးတွေရှုရတော့အဲ့လိုရှုရင်ရှုရင်တော့ပစ္စယပရိကညာဟောဒီယုံနဲ့နေရာကြောင်းကျိုးကြောင်းကျိုးဆက်ဆက်ဖြစ်နေမှာဒီလိုသဘောပေါက်ဒါပစ္စယပရိကညာမှာဒီတန်အောင်ဘုရားဝိပဿနာညာလို့ပြောလို့မရသေးဘူးဒါပေမဲ့ပညာမဲ့ခင်အနေနဲ့ပြောလို့ရတော့ပညာဖြစ်သွားပြီအသိဉာဏ်ပညာဖြစ်ဝိပဿနာဆိုတာကအနေစာဒုက္ခအနတ္တယုံနာတရားတွေအနေစာဒုက္ခအနတ္တမြင်းမှာဝိပဿနာ အကြောင်းဒီချုပ်ပုံကိုတွေကကိုယ့်အကိုကိုရှုနေတဲ့ကမ္မဋ္ဌာန်းဝိပဿနာပဲဒီလိုထင်းနေတာတပည့်တော်ကသမထမရှုရဝိပဿနာပဲရှုနေအဲရှုမှတ်ဒီပြောပါအောင်ဆိုရင်ဝိပဿနာတစ်လုံးမှမပြောနိုင်အဲလိုဖြစ်တယ်အဲတချို့ကလည်းအဲ့ဒီလိုလဲဆရာသမားတွေကသင်ခဲ့တာတွေလည်းဖြစ်ကောင်းဖြစ်နိုင်တော့သူသိတဲ့အတိုင်းပြောတော့မှသူလည်းပြစ်ပြန်လို့မရဘူး ။ဘာပဲဖြစ်ဖြစ်ဘုန်းကြီးတို့ဒီမှာသိထားဖို့ရဝိပဿနာ ဆိုတာက ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံ nant တရားရဲ့အိဋ္ဌသဘောဒုက္ခသဘောနတ္တသဘောမြင်းမှာဝိပဿနာမှတ်ထား။ဒါကြောင့်ဝိပဿနာဉာဏ်ကိုတမတနာဉာဏ်လောက်ကနေအထက်ပိုင်းဉာဏ်တွေကိုဝိသုဒ္ဓိမတ်တို့ပါလို့ခွဲယူသွားသိညုံမှာလေဘုဒ္ဓဂါရီတို့ဓမ္မကြီးတို့သိညုံတွေလေးလာနေကြတယ်။အဲ့ဒီမှာလေဝိပဿနာဉာဏ်ဆိုတာတမတနာဉာဏ်နေစပြီ။နော် အောက်ကဘုန်းကြီးတို့အောက်ပိုင်းညာနေကြသူမပြောတော့ယူမထားဘူးပေါ့ဟွန်းအဲ့ဒါလေးမှတ်တာနော်ဒါတွေလည်းအဲ့ဒီလိုလေးလည်းနည်းနည်းလေးနားလည်းထားတယ်နော်တချို့အားတွေဝိပဿနာလည်းကောင်းကောင်းမသိဝိပဿနာညာဆိုဘုရားစပြီးတော့ပြောထားလည်းမသိကိုသိတဲ့လောက်လေးနဲ့မြင်တဲ့လောက်ကြားတဲ့လောက်လေးနဲ့အဲတာပြောတာတွေတော့ဝိပဿနာမှာအထောက်တာလို့ပါလို့အဲ့တော့ဝိပဿနာညာ7ပါးဆိုရင် သမ္မာဒနာညာနဲ့စတွက်မယ် သမန္တရညာဥရဗျာညာဘေငါညာဘေယညာအာရိနဝညာနေဝိတာညာဘောရှိတုကမြတာညာပရိသကညာတေကာရုပ္ပကညာနုလောမညာဒါဝိပဿနာညာ10ပါးပဲနုလောမညာတိုင်းဒါမှတ်တော့နော်ဒီညာနေဖြစ်ပြီဆိုမှဒါကဝိပဿနာကို ပြောလို့ရတာဒီညာနေမဖြစ်တဲ့ယူရတော့ဝိပဿနာလို့ပြောလို့မရဘူးဒါအောင်မှတ်ထားဖို့ဝိပဿနာညာဖြစ်အောင်ကျင့်ရဝိပဿနာညာခိုက်တာမှာ ကိုကိုယ်ကလည်းရင်ကျေးသွားမယ်စိတ်ကလည်းရင်ကျေးသွားဝိပဿနာဉာဏ်ကြီးရောက်ရသွားရင်ဖြစ်သွားရင်ကိုယ်တဏ္ဍာမှာရင်ကျေးလာတော့ပြီကိုယ်စိတ်ကရင်ကျေးတော့သူဝိပဿနာဉာဏ်လိုက်ပဲကိလေသာတွေကထိုက်လျောက်ပယ်တတ်နိုင်လာတော့အဲ့ရနဲ့ဒီစင်တိုင်းမညာပုံညာရတာကိလေသာ ဖြတ်ချနိုင်တယ်ဖြတ်ချနိုင်တော့မရောက်ဘူးတဲ့နေပါအဲ့ကြောင့်မှတကယ်ရောက်သွားတယ်ဒါကိုပြောတယ်ပေါ့ဗျခုနက ဘုရားဟောတယ်ဓမ္မပဒကာထာမှာယထာတတနာသူဒတ်သူဒန္တိနာဒန္တောဒန္တိနာကိစ္စတိဝိပဿနာဉာဏ်ဖြင့်ကိုယ်ကိုဆုံးပါမယ်ဝိပဿနာဉာဏ်ကိုအထောက်အမဝိပဿနာဉာဏ်ဖြစ်အောင်အထောက်အမယ်ဒါကိုပြောလိုတာပဲတရားတို့ရောဝိပဿနာဉာဏ်မဖြစ်ရင်တော့ဘယ်ကိုယ်ကိုဆုံးမရမရောက်ဘူး သူများကိုဆုံးမနေတဲ့အတွက်တော့ဘာမှအကျိုးကျေးဇူးမများဘူးနော်ကိုကိုယ်တိုင်ဝိပဿနာဉာဏ်ကြီးဖြတ်သွားရင်ကိုယ့်ကိုဆုံးမရရောက်တဲ့အတွက်ကိုသွားလို့တဲ့နိဗ္ဗာန်ဧကမုတ်ချရောက်နေတော့ဝိပဿနာဉာဏ်ကြီးရပြီးတော့ဘာဆက်လို့မညံပူညာရအောင်ဆက်ကျင်အောင်မညံပူညာရမှကိလေသာတွေကပယ်တတ်နိုင်မယ်ကိလေသာပယ်တတ်လိုက်မှနိဗ္ဗာန်ကိုကိုမရောက်ဘူးတဲ့နိဗ္ဗာန်တေချာပေါက်ရောက်မှာ ဒါကတော့မဂ္ဂင်၈ပါးအရိယာလမ်းစဉ်နဲ့ညီကျင့်မှရတယ်လို့မှတ်ထားတော့ဝိပဿနာဉာဏ်นี่ဒီမှာခုန10မျိုးမှတ်ထားမယ်အဲ့ဒီတည်းမှာကိုကအထုတ်လိုက်တဲ့ခါကျတော့ဝိပဿနာဉာဏ်นี่ဖြစ်လာတာဝိပဿနာတမ္မဒိဋ္ဌိအဲ့ဒီမှာသိထားဖို့ရကဒီဝိပဿနာဉာဏ်ဆိုတာကဒီဆက် ကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနံတရားတွေကိုနေစာသဘောဒုက္ခသဘောနတ္တသဘောဉာဏ်နဲ့မြင်ရမယ်ဗျဒီမှာစဖတ်ပြီးတော့သိတာမျိုးနေစာဘောမျိုးတရားနာပြီးသိတာမျိုးလေးလာပြီးသိတာမျိုးဘုန်းကြီးတစ်ပါးကဟောတဲ့တရားနာပြီးသိတာစသည်နာသည်ပဲတကယ်တော့ကိုယ့်အကိုကျင့်ကြံအထုတ်ပြီးသိတာမျိုးမကောင်းဘူးနော်ရှုမှတ်နေတဲ့အာယုံ ရှုမှတ်နေတဲ့တရားပေါ်ပြီးပြောက်ဖြစ်ဖြစ်ပြက်ခုဘုန်းကြီးသားမယ်တရားနာတော်ရှုမှတ်နေပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်အာနေစားပဲနော်ရှုမှတ်နေတဲ့အာယုံရှုမှတ်နေတဲ့အာယုံကပ္ပဋ္ဌာန်အတူတူပဲအဲတော့ရှုမှတ်နေတဲ့သဘောတရားပေါ့နော်ကိုဒီအာယုံမှာစိတ်ကနေပြီးတော့ဝင်လေထွက်လေဝင်လေထွက်လေဒါမျိုးရှုမှတ်နေတော့ဒီလေတွေကပေါ်ပြီးတော့ဖြစ်ပြီးပြန်ဒါလေးလည်းမြင်နေရ ဓကဗဒမမလဲဓာတ်တော်တဘာဝတွေပေါ်ပြောက်ဖြစ်ဖြစ်ပြဒီလိုမြင်နေရမယ်နော်အဲ့ဒီလိုမမြဲတဲ့သဘောတရားတွေကိုဉာဏ်နဲ့မြင်တာရှုမှတ်ရင်မြင်လိုက်တာအဲ့ဒါနေသနုပမဉာဏ်ခေါ်တယ်နော်အောက်မှာနည်းနည်းရှင်းပြထားတာလောကနဲ့ဖြစ်မှုပြောင်းမှုမှန်သမျှသည်ခုနအဓိပ္ပာယ်လေးပေါ်နိုင်ရှင်လောကမှာဖြစ်မှုပြောင်းမှုမှန်သမျှသည်ပါလေ ဒီမှာလောကမှာဖြစ်မှုပြမှုမှန်သမျှသင်္ခါရကြီးဟုတ်လားသင်္ခါရဆိုတာဖြစ်ပြမှန်သမျှသင်္ခါရဘယ်ရာကြည်လိုက်ကြည်လိုက်ပေါ့အစင်အာယုံပဲကြည်ကြည်အတန်အာယုံပဲကြည်ကြည်အော်ပြီးပြောဖြစ်ဖြစ်ပြအဲ့ဒါမှန်သမျှသင်္ခါရဒီဖြစ်မှုပြမှုဘယ်ရာကြည်ကြည်မြင်လာရင်အဲ့ဒီဖြစ်မှုပြမှုတွေကိုနှိမ့်ဆက်တယ်လို့ခံစားအဲ့လိုအသိဉာဏ်ဒီမှာအလိုလိုသဘောပေါက်လာနော် ဘယ်အယုံပဲကြည့်ကြည့်ဘယ်အရာပဲကြည့်ဩဖြစ်မှုပြောင်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီလိုပေါ်လာပေါ်လာတာညင်းငွေလာဘယ်အရာကြည့်လိုက်လဲကြည့်လိုက်အဲကြဘင်္ဂညာတို့ဘာလို့ဖြစ်လို့အာဘယ်အရာကြည့်လိုက်ပြက်ပြက်သွားတာအပြက်ကြည့်တယ်မြင်ပြက်ကျင်ကျင်ဒီပေါ်မှာသူကညင်းငွေလာစိတ်ပြက်လာမလို့ကျင်တော့အဲတော့ဘယ်အရာကြည့်ကြည့်ဘယ်အရာရှုရှုမကောင်းတာကြီးတယ်ဖြစ်နေတယ်ဘယ်ရမှကျင့်တတ်စရာ နှစ်သက်စရာသဘောကျစရာမရှိဘူးဉာဏ်နဲ့မှသိမြင်အဲ့ဒါဒုက္ခသဘောပဲနော်အဲ့ဒီလိုဒုက္ခသဘောလည်းမြင်အောင်ရှုရတော့အပြက်ကြီးတယ်မြင်မှများရင်ဒုက္ခသဘောလည်းမြင်တတ်ပါတယ်အပြက်မြင်မှအဲ့ကြောင့်မှအနေဆမြင်မှဒုက္ခမြင်တယ်ဆိုအဲ့ကြောင့်မှမြင်တယ်အပြက်ကျင်ဟုတ်လားဘုရားကြီးတဲ့ဘင်္ဂညာသဘောမျိုးပေါ့ဘုရားကြီးအတန်ကြီးလိုက်အတန်နာတော့လည်းပျောက်သွားပြန်ပြီအစင်းကြီးလည်းပြန်ပျောက်သွားပါပြီဘုရားကြီးကြီးသူကအပြက်ကြီးတယ်မြန် အပြက်ကျမြင်တော့အပေအကြီးကြီးကို့မှာဒီအပြက်တွေကျကို့နှိပ်ဆက်နေပါလားဒီလိုသဘောပေါက်တယ်ဘယ်ဟာမှနှိပ်သက်စရာသဘောကျကြဘာမှမရှိပါလားအဲ့မှာဉာဏ်နဲ့မှဒုက္ခသဘောပေါက်လာဒါမျိုးဆိုများသောရင်သိရတာဒုက္ခကိုနာကျင်ခံစားနေမှာအိုးဒုက္ခဒုက္ခဒီလိုထင်တယ်ဟုတ်ဘူးဝိပဿနာရှုတဲ့အခါမှာဟုတ်လားဉာဏ်နဲ့စဉ်စစ်တဲ့ဘင်္ဂဉာဏ်လောက်ကနေထပ်ပိုင်းဉာဏ်နဲ့ဘင်္ဂဉာဏ်လောက်ကဆိုင်ဟောဘယ်ကြည့်လိုက်ကြည့်လိုက်အပြက်ကြည့်တယ်မြင်တယ် ပြည့်ကျင်မြန်လို့ဟောဒီပြုံးမှုဖြုံးမှုပြောင်းတာငါအများနဲ့နှိမ့်ဆက်နေတာပါပဲအဲ့ဒီလိုနှိမ့်ဆက်တာခံစားနေတဲ့ခံစားနေရမှုသိတဲ့အသိဉာဏ်မျိုးဒါဒုက္ခကိုနားလဲသဘောပေါက်တော့အဲနေစာမြင်ပြီဆိုရင်ဗာလဲဒုက္ခလည်းမြင်တာပဲနော်အဲလိုနေစာလည်းမြင်ဒုက္ခလည်းမြင်အနတ္တသဘောလည်းသိမြင်နေပါလေဟုတ်လားမမြဲမှုကိုဘုန်းကြီးကမြဲအောင် လောက်လို့ရမှာမရဘူးဗျာမမြဲတဲ့အရာကိုတွေ့တယ်ကိုယ်ခန္ဓာကိုကိုယ်စိတ်အဲမှာမြဲအောင်လုပ်လို့မရဘူးခုလိုဘုန်းကြီးတို့တက်တောင်တက်တာထိုင်နေညောင်းတာပဲကြိုက်တာအိုးဆန့်လိုက်ရပြန်တော့ကြညွတ်ကြသွားပြန်အိုးပြန်ဆန့်လိုက်ရပြန်ဘလို့ပဲမြဲအောင်လုပ်လို့မှမရဘူးဘာဖြစ်လို့လဲဆိုမမြဲတဲ့အရာတွေကိုယ်ယုတ်ကိုယ်နံကိုယ်စိတ်ဘယ်မှာမြဲအောင်လုပ်လို့မရဘူးဒီကဖြစ်ပြီးပြည့်နေတယ် မြန်မြန်ဖြစ်ပြက်နေတာဒီရုပ်ခန္ဓာကိုကြည့်ပါဘုန်းကြီးခန္ဓာကိုဆိုဒီပြင်းနဲ့အိုးလာဖြစ်ပြင်းနဲ့နှုတ်ပြောနဲ့အိုးအိုးရင်းရောရင်းရောရင်းရောလာကိုဘလို့ပြင်းပြင်းမရဘူးအဲ့ဒီဟာတွေကိုဟုတ်လားဟိုဒီဖြစ်မှုပြမပြနှိမ့်ဆက်နေရဒါတွေကိုမပြနှိမ့်ဆက်မခံရအောင် ကိုပြုတ်ကျင်လို့လည်းမရအောင်တောင့်တလို့လည်းမရအဲ့ဒီခါကျမှဘာသဘောပါအိုးဘယ်မှအနှစ်သာရမရှိပါဘူးကိုပြုတ်ကျင်တယ်ပြုတ်ကျင်တယ်ပြုတ်ကျင်လို့မရပါလား အနှစ်သာရမရှိလို့နော်ပြုတ်ပြလို့တောင်းတာလို့မရတော့နှစ်သာရဒီလိုသဘောပေါက်လာဒါအနတ္တသဘောဘာမှခန္ဓာဝိရလည်းဘာမှနှစ်သာရမရှိဘူးဘယ်လိုပြင်ပြင်ပြင်နေတဲ့ဖြစ်မလားမောကိုယ်စိတ်ကလည်းဘာမှနှစ်သာရမရှိပေါ်ပြီးပြောင်းဖြစ်ပြီးပြတ်နေကြပဲကိုဖြစ်လို့ဖြစ်တဲ့အရာမဟုတ်ဘူးဒီလိုသဘောပေါက်လာဒါအနတ္တသဘောပေါက်တာမဟုတ်အနတ္တနုပဒနာဉာဏ်ခုဟောအနတ္တရဲ့ဆန့်ကျင်ဘက်ကြပါလေဆိုတော့ အာအတ္တဆိုတာအမြဲတည်ရှိတယ်ခန္ဓာကိုယ်တစ်ခုတစ်ခုမှတစ်ခုမှတစ်ခုပြောင်းသွားတယ်နောက်ဆုံးကောင်းကင်ဘုရားရောက်သွားတယ်ဓမ္မကြီးနဲ့တွေ့တဲ့ယုံဒီလိုမျိုးဖြစ်တော့နော်အနတ္တမမြင်ရင်အတ္တယုံကြည်မှုကဖြောက်လို့ရဘူးနော်အနတ္တမြင်မှအတ္တကလိုလိုကွာချမ်းငါတို့ကယောက်ျားမိန်းမထေမတ္တအတောက်ကဝိညာဉ်ကောင်ဗာလဲရှင်မတ္တအလိုလိုပြုတ်ချသွားမယ်အနတ္တမြင်သွားတယ် အကြောင်းကိုတရားအထုတ်တကဝိပဿနာဉာဏ်နဲ့စဉ်စဉ်ပြောင်းအထုတ်ဒီမှာပဲကြည်လိုက်ပေါ့အနေဆာမြင်အနတ္တမြင်အတ္တဒိဋ္ဌိကွာတာအနေဆာမြင်မာနကွာတာပဲဒုက္ခမြင်လောဘတဏှာကွာတာပဲဝိပဿနာဉာဏ်နဲ့အထုတ်ဝိပဿနာအထုတ်ဝိပဿနာဉာဏ်နဲ့ဖြစ်လာပြီဆိုအမြင်မှရလာတယ်ကမှအော် လောကကြီးမှာရုပ်တန်းဉာဏ်တွေကလည်းရှိရှိပါလား ဒီရှုမှတ်ခံတဲ့အာယုံနဲ့ရှုသိနေတဲ့သဘောတရားရှုမှတ်ခံတဲ့အာယုံဆိုတာယုတ်တရားပဲရှုသိနေတဲ့သဘောတရားနံတရားဒါပဲရှိပါလားတရားစပြီးသဘောပေါက်တာရှုမှန်ရှုမှန်ဒါကိုနာမရူပပိစေရညာကိုဟောဒီယုံနဲ့နံတရားလည်းအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားအကြောင်းကျိုးဆက်ဆက်ဖြစ်နေယုံနံတရားတွေကပေါ်ပြီးပြောင်းဖြစ်ပြီးပြတ်နေပါလားဒါသမဏညာအဲ့လိုတစ်ဆင့်နဲ့တစ်ဆင့်မြင်အောင်ကြည်ရတယ်နော် အဲအနေဆသဘောကိုရှင်းရှင်းလင်းလင်းမြင်သွားပြီအသေးလေးပြောယုံနာတဘာဝရဲ့ဖြစ်ပြီးပြပေါ်ပြီးပြောက်ဒါကကြအသေးလေးခေါ်တော့အသေးလေးပဲမြင်မြင်အသေးကြီးပဲမြင်မြင်မာနလျှော့ချသွားတာပဲမာနကွာကျသွားတာပဲဟွန်းခန္ဓာကိုယ်ကြီးယုံနာတဘာဝရဲ့ခန္ဓာကိုယ်ကြီးရဲ့တဘာဝဆင်းရဲတဲ့ခံခက်တဲ့မလို့ခြင်းတာမြင်သိလာရင် နှစ်သက်ဖွယ်ရမကောင်းတာတွေသိလာရင်ဒုက္ခသဘောသိတာဒုက္ခမြင်တော့အပြစ်မြင်တော့မချစ်ခင်ဘူးပေါ့ဗျာတမ္ပဒရာညာတိုင်းပါပေါ့အနတ္တအနတ္တကိုတကယ်မြင်သွားရင်အတ္တဒိဋ္ဌိကပြုတ်သွားတာပဲအာသူရယောက်ျားထိမှမှုတွေမရှိတော့ဘူးပြီးတော့အတ္တကောဝိညာဉ်ကောဖန်ဆင်းခြင်းသွားလို့မရှိတော့အဲကြောင့်တမ္ပဒရာညာပိုင်းမှာအနေစာဒုက္ခအနတ္တကြောင့်ရုပ်ဆက်ဆက်ဖြစ်နေတဲ့ဉာဏ်တွေကို အဲအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေကိုနေဆာသဘောဒုက္ခနေဆာသဘောမြင်နေဆာနုပဒနာဉာဏ်ပေါ့သမဒနာဉာဏ်ဒုက္ခသဘောရှင်းရှင်းလေးနဲ့မြင်လာပြီဆိုဒုက္ခသမဒုက္ခနုပဒနာသမဒနာဉာဏ်ပဲအနတ္တသဘောမျိုးကိုရှင်းရှင်းလေးနဲ့ဉာဏ်နဲ့မြင်လာပြီဆိုရင်ဒါအနတ္တနုပဒနာဉာဏ်အတ္တနုပဒနာသမဒနာဉာဏ်ဒီလိုခေါ်နိုင်တော့အဲ့ဒီအနေနဲ့တဆင့်တက်ပြီးဆက်လက်ကြိုးစားရတယ်ဘုရားဗျာညာမိုင်း ခြေလွန်ဒီအာယုနမစိတ်ဒီဟာလေးပေါ်မှာကပ်ပြီးတော့ဟွန်းဒါလေးပေါ်နေစာဒုက္ခနတ္တနေစာမြောင်ကြီးဒုက္ခမြောင်ကြီးနတ္တမြောင်တခုတည်းမြောင်လည်းမလုပ်ဘူးနော်မလုံးတော့ဘူးနော်တမဒရညာပဲဒါလေးလည်းမှတ်တာအချို့ကနေစာပဲမြင်တယ်ဒုက္ခမမြင်ဘူးနတ္တမမြင်နေစာတော့မြင်တယ်ဒုက္ခနတ္တမမြင်ဘူးဆိုရင်ဒုက္ခတလည်းနတ္တတလည်းမြောင်ရှိပါကမ္မဋ္ဌာန်းဆရာကိုလျှောက်ထားတယ်ကပ္ပဒဆရာလည်းမေးရတယ်အဲ့ဒါမျိုးသင်ပြပေး သုံးမျိုးလုံးမြင်မှသမထညာလို့ခေါ်တယ်ဒါလည်းမှတ်ထားအောင်ဘုရားတော်ဟောတာပေါ့လေဒီကိယသုတ်တန်ဉာဏ်နေစာမြင်ဒုက္ခလည်းမြင်မယ်နတ္တမြင်တယ်ဒီလိုဟောသာသကသုတ်တန်ဉာဏ်အနတ္တပဲရှုခိုင်းတော့အနတ္တရှုရင်တာသူကနေစာလည်းမြင်သွားနိုင်တယ်ဒုက္ခလည်းမြင်သွားနိုင်တယ်ဒါကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်ပေါ်မှာကိုယ်ပိုင်သိတဲ့အသိဉာဏ်မှာမဟုတ်တည်တော့ကိုရှုမှတ်ကြည့်လိုက်ပေါ့ရှုမှတ်ကြည့်လို့နေစာ မြင်ုံနဲ့ဒုက္ခမြင်လိုက်သလားအနတ္တမြင်လိုက်သလားရှုမှတ်လိုက်တဲ့အနတ္တတော့မြင်ပါရဲ့ဒုက္ခသဘောအနေဆသဘောမြင်လားမြင်တော့ကောင်းတော့ဗောဗျာဘာပြောစရာရှိလဲအဲဆိုရင်တာမန္တညာမြည်ဆုံးတာအနေဆယူတဲ့အနေဆတော့ပဲမြင်တယ်အနတ္တပဲရှုတယ်အနတ္တတော့ပဲမြင်တယ်ဒါဆိုရင်တော့တာမန္တညာမပြည့်စုံသေးဘူးဗျာအနေဆယူလို့အနေဆတော့ပဲမြင်တယ်ဆိုဒုက္ခလည်းရှု အနတ္တလည်းရှုပြင်မတလဲရှုပြင်အနတ္တရှုတယ်အနတ္တလောက်ပဲမြင်နေဆိုရင်တော့အိစာတလဲဒုက္ခတလဲဒါတွေလည်းရှုဖို့လိုတယ်ဒါလေးမှတ်ထားစေခြင်းနဲ့အဲ့ရနေဆက်လက်ပြီးကြိုးစားမယ်ကြိုးစားတော့ဥရဗျာညာဟုတ်လားဝိပဿနာညာတွေကဟုတ်လားဒါတွေကုန်ပြောရမှာအဲ့တော့ကြားမင်းပဲပြောကြတော့ဟုတ်လားဒီဘယ်ညာပဲဖြစ်ဖြစ် နော်ခုနကအကြောင်းရုပ်ဆက်ဆက်ပြည့်ယုံနာတရားတွေပေါ်မှာအနေစာသောဒုက္ခသောအနတ္တသော မြင်သွားတာသမထညာပေါ့ဒါကိုအဲ့ဒီလိုဝိပဿနာညာညာဥရပြညာဥရမြာကြီးကနေဒီယုံနာသောတရားတွေကိုကြည်ကြည်ချင်းနဲ့နော်နေဇာဒုက္ခနာတကိုကြည်ချင်းနဲ့ဘာဖြစ်လာလဲပီတိပတ္တိတွေဖြစ်လာလိမ့်မယ်ပီတိတွေတာမန်ပီတိမဟုတ်ဘူးပီတိ၅မျိုးတွေဖြစ်တယ်ပတ္တိတွေဖြစ်လာတယ်ဝိပဿနာဉာဏ်ကြီးကြောင့်10မျိုးဖြစ်တော့ဉာဏ်တွေလည်းထက်မြက်လာတယ်။မာရီတွေလည်းအကောင်းလာတယ် ဒါတွေလေးစိတ်အလင်းရောင်တွေလည်းတောက်ပလာခန္ဓာကိုယ်အဲ့ဒါမျိုးတွေတွေ့အဲ့ဒီခါကျရင်ဒီဖြစ်ပေါ်လာတဲ့ဥရဗျာညာရှေ့ပိုင်းပေါ့ဝိပဿနာဉာဏ်ကြီးကြောင့်10မျိုး10မျိုးတော့မှာတော့ရှေ့9မျိုးကတော့ဒါတော့ဖြစ်မှာပါတွေ့မှာပါပဲအဲ့ဒီ9မျိုးပေါ်မှာကိုကตาရလိုက်ရင်တော့အဲ့ဒါပြဿနာပေါ့နော်ဝိပဿနာဉာဏ်ကြောင့်10မျိုးတော့မှာနိကန္ဒီယရေးကြည့်နော်ကိုယ်မှာရောင်လေးတွေထွက်လာရင် ဒီယောဂီတွေကဒါတွေကမတွေ့ဘူးတော့နှစ်သက်တာตายရတာပဲဒါတွေကလည်းဒီဝနာတွေဣရိတာတွေကင်းမှဒီရောင်လေးကထွက်တော့ခါရကမထွက်ဘူးခုထွက်တော့နှစ်သက်တာသဘောချရှုမှလို့ကောင်းတယ်အဲ့ဒီပုံမှာသွားနှစ်သက်သွားနိကာနိဖြစ်လာရင်တော့အဲ့ဒီဟာရှေ့ဆက်သွားလို့မရဒါလေးတွေตายရနှစ်သက်တယ်ဟောပီတိတွေဖြစ်တယ်ပတ္တိဖြစ်တယ်ပီတိမျိုးစုံဖြစ်တယ်ကိုယ်ကလည်းငြိမ်းစိတ်ကလည်းငြိမ်းနှစ်သက်နေတော့ ဒါလေးကိုသွားသားရနှစ်သက်လိုက်ရှေ့မသွားတော့ဘူးဒီနားပဲလေထွက်သွားဒါမျိုးပေါ့ဒီမောက်ကဝိရိယတွေလည်းအာခေါင်းဟောဘက်ကဘောဝိရိယတွေကောင်းဒုက္ခကိုလည်းချမ်းသာဉာဏ်ရလည်းထက်မြက်ဘက်ကစိတ်ကိုလည်းအငြိမ်းမြထားပြီးရှုနိုင်တာမျိုးတွေဟော ထင်ရှားဖြစ်လာတော့ဒါတွေပေါ်မှာနေတမှုတာယာမှုဆိုတာဖြစ်လာနေပါပဲခါမှမတွေ့ဘူးတဲ့တရားတွေဒါတွေကအဲ့လိုဖြစ်နော်ဒီမောခဆိုဒီမှာတော့တတ္တာတရားပြောတော့ခုနကခုနကဘုရင်ပြောတော့မှာအာယုံကိုတက်ဝင်ဆုံးဖြတ်တတ်တဲ့တတ္တာတရားမယုံကြည်သွားတော့ဘူးဒီနေရာခါတိုင်းအောက်ညာနေနဲ့မတူဘူးဒီပုံမှာရောဖျားတရားပေါ်မှာတကယ်ယုံကြည်တဲ့တရားတရားတွေဖြစ်လာပို့လှုပ်ချင်တဲ့စိတ်တွေဖြစ်လာ ဘက်ကဆိုတကယ်ကိုသမပ္ပံလုံးလာဝိရိယတွေနဲ့ပြည့်စုံတာဒါမျိုးပြောတာအဲ့ဒီဝိပဿနာဉာဏ်ကြီးကြောင့်10မျိုးထဲမှာအဓိကတော့နိကတိပဲနိကတိတော့ဖြစ်လာရင် နှစ်သက်မှု ဖြစ်လာရင်အဲ့ဒီညာနေရှေ့မတက်တော့ဘူးဒီလိုမှတ်တာအဲ့ဖြစ်လာရင် ကိုရှုမှတ်တောင်ကြိုးစားမှုအဲဥရပြညာခြေပိုင်းမှာဒီဝိပဿနာဉာဏ်ကြီးကြောင့်10မျိုးတွေ့ပါလိမ့်မယ်တွေ့လာတာဥရပြညာအနုဝါခြေပိုင်းလို့ခေါ်ပါတယ် အဲ့ဒါကိုကြော်လွှတ်တော့ကမ္မဋ္ဌဆရာသင်ပေးရမယ်နောက်ပိုင်းရောက်တော့ဒီယုံနံဘာဝတွေခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်ဟောပေါ်ပြီးတော့ဖြစ်ဖြစ်ဖြစ်ရှင်းရှင်းလင်းလင်းမြင်တယ်ဟုတ်လားတဖောင်ငကွားတော့ဟုတ်လားတချို့တချိုက်တည်းမြင်တော့နောက်ရောက်ဒီထဲမှာယုံနံတွေအများကြီးပဲတချို့တချိုက်တွေမှာအများကြီးဖြစ်ပြန်တော့ခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောက်သွားတော့ဒီတကွေ့တဆန့်တွေမှာအများကြီးတွေ့ယုံနံတွေဖြစ်ဖြစ်အများကြီးတွေ့ ခြေတလန်းတွင်းမှာအများကြီးတွေ့တယ်တဖောင်းတပင်တွေအများကြီးတွေ့တာဒီဘုရားဗျာညာနောက်ပိုင်းကျရုံနာနေခတ်တုခတ်တုပြောင်းဘလောက်များလို့နေနေသူကသိရှုမှတ်နိုင်အဲ့ဒါမျိုးညာလည်းထက်အဲ့လိုရှင်းရှင်းလေးလေးညီမြင်တဲ့ညာမျိုးဒါဘုရားဗျာညာလို့ခေါ်အဲ့လိုမျိုးညာနေဖြစ်အောင်လုပ်ရဘုရားဗျာညာလောက်ရောက်တော့ဗျာဒီလိုလက်ပြောက်တီးခိုင်းတာချင်းဟောငါဒီဘက်ဘက်မှာတေချောဘက်မဲ့ညာကိုညာရနိုင်မယ် ပုဂ္ဂိုလ်ပဲဆိုကြိုးကြိုးစားအားထုတ်ရင်မြညာပညာရပါတယ်ဒီလိုမှတ်ထားမယ်နော်အဲပြီးတဲ့အခါကျတော့ခတ်တဲ့ဘောခတ်တဲ့ပြောက်ဒီလိုရှုမှတ်ရရှုမှတ်ရနေတဲ့ဖြစ်စဉ်နဲ့သိမ့်မြန်နေတဲ့ကနောက်ပိုင်းကျတော့ယုံနာတရားတွေအဖြစ်ကမမြင်တော့အပြက်တွေရက်တွေ့အဘယ်ဟာကြည့်လိုက်ကြည့်လိုက်ပြတ်သွားဘယ်ဟာကြည့်လိုက်ကြည့်လိုက်ဟုတ်လားကြားရအောင်အန်ကြီးပြတ်သွားပြီအနာအောင်ကြည့်လိုက်ပြတ်သွားရှုမှတ်လိုက်ပြတ်သွားပြီ အပြည့်အကျေပဲတွေ့တာယုံနာနေရှုမှတ်စရာအာယုံကိုရှုမှတ်စရာအာယုံရှုမှတ်ပြီးအပြည့်အကျေတွေ့ဒီအဲ့ဒီအာယုံနေလားဆိုဒီရှုသိစိတ်တွေပါတကအပြည့်အကျေတွေ့ပြန်နော်အဲ့လိုအပြည့်တွေထထထထတွေ့ဒီခါကျဘယ်လောက်မြန်လဲဆိုအဲရှုမှတ်စရာအောင်လည်းပြတ်သွားတယ်ရှုသိစိတ်လည်းပြတ်နောက်ကသိတဲ့စိတ်တွေပါပြတ်သွားတော့မသုံးလို့ဆက်လို့အဲ့လိုမျိုးတွေဆက်မြန်အဲ့လိုအကောင်ဒီညာကအကောင်ရအကောင်တော့မြင်တယ် သူကဘလောက်ထိဒီအပြက်တွေကမြန်ပြီးတော့ဘလောက်မြန်မြန်သူကသိတော့ရေကန်ကြီးထဲမှာမိုးတွေရွာပြောင်းပြောင်းပြောင်းပြောင်းမိုးရေပေါက်တွေရေရေကန်နဲ့ရောက်တာနဲ့အာခါလေးပျောက်သွားတာအဲ့ရေပွဲလေးမြန်တယ်လို့ပဲဖြစ်ပြက်တွေကမြန်နေနော်ဖြစ်ကမြန်လုံးတဲ့ခါကျအပြက်ပဲမြန်ဟောနှာဦးထဲမှာနှမ်းပြီးတော့ဖြောဖြောဖြောဖြစ်ဖြစ်ဖြစ်နေဟုတ်လားအများကြီးပြက်နေ ဒါပဲဉာဏ်ကအကောင်းတဲ့အခါကျအကုန်လုံးလိုက်ပြီးရှုမှတ်နိုင်အဲ့ဒါအပြည့်ကြီးတဲ့မြင်တဲ့ဉာဏ်မျိုးအဲ့ဒီကာလကျအပြည့်ကြီးမြင်တဲ့ကြာပုဂ္ဂိုလ်တ attva ငါတို့ရောက်ကြမယ်အဲ့မှာပျောက်တော့တာပုံတရာနေပျောက်တော့တာအဲ့မှာရှင်းရှင်းလင်းလင်းခန္ဓာကိုယ်တွေပါပြီးပျောက်တာလို့ပါဒါမျိုးတွေဖြစ်လာပြီးတော့မှဗရညာအပြက်ဒီကျမြင်နေရတဲ့ခါကျတော့ဟောငါပဲချင်းမစို့သေသွားနေမှာလား ဒီယုံနာတရားတွေပေါ်မှာဟုတ်လားတောင်ကသဘောမျိုးနဲ့ကြောက်ဒါကြီးနဲ့နေရာမှာကြောက်ဒါကြီးရလာမလို့ခြင်းတော့ဒါကြီးဒီခါကြီးကမလို့ခြင်းတဲ့သဘောမျိုးပေါ့မရဆိုအဲ့ဒါမျိုးဖြစ်လာကြောက်လာတဲ့အခါကျဟုတ်လားဒီယုံနာတွေရလာကြောက်စရာဖြစ်မြင်လာတဲ့အခါယူယုံနာတရားတွေမှာအကောင်းမထင်တော့ဘူးအပြစ်ကျင်မြင်ဘုန်းကြီးတို့ဒုတိယချစ်ခင်တာဆိုအပြစ်မမြင်လို့ချစ်ခင်တာ ကိုယ်ခန္ဓာကိုယ်ပဲဒုက္ခနာကိုယ်ပဲအပြစ်မမြင်ချက်ခင်ပါပဲပြစ်မြင်လာတနည်းတာချက်ခင်မှုမရှိတော့ဘူးဒါအာရိနဝညာဖြစ်တယ်အာရိနဝညာနဲ့ပါဆက်ပြပြစ်မြင်လာဒီယုံနာတရားမှာစိတ်ပြက်လာညှိငွေ့လာပြီဒါလေးပေါ့ဘုန်းကြီးတို့ဒီနိဗ္ဗာန်ညာမဖြစ်ခင်အားဆိုရင်ကိုယ်လူကလူဘဝပြောတာပဲရဟန်းရံဘဝပြောတာမျိုးသမီးကမျိုးသမီးဘဝပြောတာပဲမျိုးသားမျိုးသားပဲပြရတဲ့ဘဝလေးကိုပြောတာ နတ်ကလည်းနတ်ဘဝနတ်ချမ်းသာပြောတာလူကလည်းလူဘဝချမ်းသာပြောတာဒီနိဗ္ဗာန်ညာရသွားတဲ့ခါကျတော့မပြောင်းတော့ဘူးလက်ရှိကွာလူဘဝဆိုဘာကြီးဘာမှအိဗ္ဗာန်မရှိဘူးနတ်ဘဝဆိုလည်းဘာမှအိဗ္ဗာန်မရှိဘူးဒီညာကအဲ့လိုရှိပြက်လာတာညင်းငွေလာဘယ်မှပြောစရာကောင်းတယ်မမြင်တော့ဒါမျိုးဖြစ်လာတာ ဘက်ကုံမှာမိတယ်ငါဘက်ကုံကလွတ်လွတ်ချင်တယ်လို့ပေါ့အဲ့လိုမျိုးဒီလိုခိုင်နိုင်တာမှာငါဖမ်းတဲ့ပုဂ္ဂိုလ်ပြင်လဲတဲ့မှာငါဖမ်းတယ်ငါထင်ပြီးတော့ဖမ်းလိုက်တာအမိုးကြီးဆုပ်ကန်ရင်တကယ်အမိုးဆိုးကြီးဆုပ်ကန်လိုက်တကဘယ်ဆုပ်ကန်ရင်အဲ့မှာစိတ်ပြည့်ညီငွေယုံမုံပြီးလွတ်ချမြန်လာပြီးနေဗိတာညာဖြစ်လာပြီးပြောစရာအယုံဆိုတာတခုမှပြောစရာမကောင်း ဆိုတော့နားလေသဘောပေါက်ဘယ်မှပြောစရာမရှိဘူးလူဘဝလည်းပြောစရာကောင်းတာမရှိနတ်ဘဝလည်းပြောအဲ့လိုဖြစ်ဒီနိဗ္ဗိဒညာရောက်တော့အဲ့တော့ပြောစရာမကောင်းတော့ဘာလို့စိတ်ပြက်ညီးငွေလာဒီယုံနာတရားတွေလွတ်ဖို့လွတ်ချင်တဲ့စိတ်တွေဖြစ်လာအဲ့ဒါမௌစီတုကမြတ်ညာဒီယုံနာတွေကလွတ်အောင်တဖန်ပြန်ပြီးအထောက်တာမျိုးပဋိသင်္ခာညာကပရိယတဖန် နော်ဒါကိုလွတ်အောင် ပြန်ပြီးတော့အနေစာဒုက္ခအနတ္တအနေနဲ့ပြန်ရှုရတော့ဗောဗျာဒါပိသကညာပေါ့အဲ့ဒီယုံနာတရားတွေပေါ်မှာအဲ့လိုရှုမှန်ရှုမှန်ရှုမှန်နဲ့ဒီယုံနာတရားတွေပေါ်မှာဝမ်းသာတယ်လည်းမဟုတ်ဘူးဝမ်းနေတာလည်းမဟုတ်စိတ်ကအညီများထားနေတဲ့ဉာဏ်ချမ်းသာတယ်လည်းမဟုတ်ဆင်းရဲတာမဟုတ်ဘူးကြောက်တာလည်းမဟုတ်နှစ်သက်တာလည်းမစိတ်ကအညီများထားနေတဲ့ဉာဏ်မျိုးပြန်လာဒီကာရိပကဉာဏ်အဲ့ဒီလိုအစစ်အစစ်တိုးတက်အောင် ဘုန်းကြီးတို့စူးစမ်းထုံးအနုလောမညာတို့ဘာလို့ဆိုကြသူကဒီဝိသီတွေပိုင်းနဲ့ပြောမှနားလေတာပေါ့နော်အဲ့ဒီကနေပြီးတော့ဆရာအထုတ်တယ်သင်္ကာရုပိကညာအကောင်းသွားရင်လည်းပဲသူကရှေ့ဒိုင်နန်တိုင်းနဲ့မဂမဂဝိသီတွေဝင်သွားတာမဂဝိသီဝင်ကားစလနာပုံကိုပိစီတာနရဝဇံပရိကဝဇံလူလိုကိုတဘူပေါ့အဲ့တော့ အဲ့ဒီဝိထိမှာပရိကံဥပ္ပဇာနုလုံကိုဒါကိုအနုလောမညာလို့ခေါ်တယ်ကိုရိဘူကြတော့ကုရိဘူညာလို့သိတာခေါ်တယ်ကုရိဘူညာပြီးလို့မညာတခါတည်းတန့်ရပါအဲ့ဒါတွေကတန့်ဝင်သွားတော့ဒီညာညာဒါတော့ဘုရားဟောလို့တော့ဘုန်းကြီးတို့ဒီလိုခွဲပြောနေဟိုလိုကြပဲသိနိုင်မလားဒီစိတ်လေးတွေကဟုတ်လားတေခါရုပ္ပကညာအားကောင်းလာပြီဆိုမညာမကဝီထိတဲ့တန့်ဝင်သွားတယ်ဘုံကစလဘုံဝိသမနရဝိသမပရိကဝိသမနုလုံ ဉာဏ်ပညာမထက်တဲ့ပုဂ္ဂိုလ်ကြပရိကဝိစာနုလုံးဉာဏ်ပညာထက်တဲ့ပုဂ္ဂိုလ်ကြပရိကမရှိတော့ဥပစာနုလုံးဒါနုလုံးမှညာပြီးတော့ကုတုဘဉာဏ်ပရိကဥပစာနဲ့နုလုံးကိုနုလုံးမှညာလို့ခေါ်တယ်ပြီးတော့ကုတုဘဉာဏ်မဲ့ညာဖုံညာဒီလိုတိုင်းနဲ့တိုင်းနဲ့တောင်းဝင်သွားပြီးတော့ကကြမဲ့ညာဖုံညာရသွားပြီနောက်ကပိဿကနာညာထပ်ပေါ်ပါ ရစ္ဆကရညာနဲ့ကိုရတဲ့မက်ကိုလည်းဆင်ခြင်လို့ရတယ်ကိုရတဲ့ဖို့ကိုလည်းဆင်ခြင်လို့ရတယ်ကိုမြင်တဲ့နိဗ္ဗာန်ကိုလည်းဆင်ခြင်လို့ရတယ်ကိုပယ်သွားတဲ့ကိလေသာကိုလည်းဆင်ခြင်လို့ရတယ်မပယ်သေးတဲ့ကိလေသာကိုလည်းဆင်ခြင်လို့ရတယ်အဲ့လိုမှတ်တာအဲ့လိုနီးနေခွန်ကြီးတို့ကဝိပဿနာဉာဏ်နဲ့ဆင်ခြင်အထောက်ရမယ်နော်ဝိပဿနာဉာဏ်နဲ့ဆင်ခြင်အထောက်လိုက်တဲ့ခါကျဒီမှာ ခုနကဝိထီလို့ကြည်လိုက်ရင်ပရိကဝဇာနုလောဒါနုလောမညာသုံးမုဒ္ဒါမန္တပုဂ္ဂိုလ်ဉာဏ်ပညာအားနည်းတဲ့ပုဂ္ဂိုလ်ပေါ့ဒါဝိထီလေးနဲ့ကြည်ဒီမှာအထိပ္ပယ်ဆက်ကြည့်မယ်နော်ပြီးတော့ကုဋ္ဌပုညာကုဋ္ဌပုညာပြီးတော့မဲ့ညာမဲ့ညာကြတော့မေဃတမ္မာဒိဋ္ဌိလို့ခေါ်တယ်မဲ့ရခိုက်တမှာဖြစ်တဲ့ဉာဏ်ပညာကိုမေဃတမ္မာဒိဋ္ဌိဟောဒီဟာကအဲ့မှာရေးထားတာကအောက်ကနေဒီမေဃတမ္မာဒိဋ္ဌိနောက်က အောက်ကိုတကြောင်ပုတ်ချနော်အဲဒီမှာနည်းနည်းလေးဖတ်ပြမေဃမေခိုက်တဏဖြစ်သောဉာဏ်ပညာသည်မေဃတမဋ္ဌိဋ္ဌိဖြစ်ဤလို့ရေးတိုင်းပကောင်းတယ်နော်ဒီမှာတရားရိယာရဲ့ခိုက်တဏမက်ဆေ့ဖြစ်ဤမတရားတရားရိယာရဲ့မတရားရိယာရဲ့ခိုက်တမက်ဆေ့ဖြစ်နော်အဲခုနကတမဋ္ဌိမေဃတမဋ္ဌိဋ္ဌိဖြစ်ဤဒီလိုမှတ်တာပဲနော်တရားရိယာရဲ့ခိုက်တ အဲ့တော့မှ message ဖြစ်ရအဲ့ဒါအောက်ကိုပုတ်ချတယ်အဲ့ဒါဒီကြောင်းနေပုတ်ကောက်ဟင်တရားရရတဲ့ character နဲ့ message ဖြစ်နေဟိုကိုတမှုညာရတယ်ညာပြရရပြတော့ပညာမဲ့ညာရတော့မဲ့တရားတွေရတဲ့ character မဲ့အခိုက်အတန့်မှာ message ဖြစ်တော့အဲ့ဒီ message နဲ့အတူ message ဖြစ်ရင်သူကလည်းတူတစ်ခုလည်းမဖြစ်ဘူး message 7ပါးနဲ့အတူဖြစ်တော့အဲ့ဒီ message 7ပါးထဲမှာဟမ် ရှိနေတဲ့တမ္မာဒိဋ္ဌိကိုဆိုလို့မဂ္ဂင်၈ပါးရဲ့တမ္မာဒိဋ္ဌိကိုဒီမှာမဂ္ဂတမ္မာဒိဋ္ဌိဒါကိုဆိုလို့မဂ္ဂင်၈ပါးရှိတဲ့ဉာဏ်ပေါ့လေဒါအဲဒီတမ္မာဒိဋ္ဌိအဲ့ဒါကိုဆိုလို့နေဒါကိုရှင်းတော့ဖလတမ္မာဒိဋ္ဌိတရားတွေမတရားတွေရပြီတော့ပိုတရားတွေဆက်ရအတရားတွေရတဲ့ခိုက်တာမှာပထမဆုံးမက်ဆေ့ဖြစ်တယ်ပေါ့မက်ဆေ့ဖြစ်ဆက်တိုက်ဖို့စိတ်ဖြစ်တယ်အဲ့ဒီဖို့စိတ်နဲ့အတူဖြစ်တဲ့မဂ္ဂင်၈ပါးလို့တော့တမ္မာဒိဋ္ဌိကိုသုံးဖို့ မဂ္ဂင်၈ပါးမှာပါတဲ့ပညာကိုဖလတမဒိဋ္ဌိခေါ်တယ်ဒီလိုမှတ်ထားပြီးတော့မှပိဿကနာညာနေဖြစ်တယ်အဲဒီမဂ္ဂဝိထိပြီးသွားတဲ့ကပိဿကနာဝိထိကတတ်တတ်ဖြစ်တယ်ပိဿကနာဝိထိဖြစ်တယ်အဲပိဿကနာဝိထိကျတော့သူကတမျိုးလာတယ်ပေါ့နော်အဲငါစေရနာဘုခောပိစီရာနရဝေဆံပိဿကနာသော ခုနှစ်ကြိမ်ပေါ့အဲ့ဒီဇောနဲ့ပစ္စကနာဇောနဲ့အတူဖြစ်တဲ့မဂ္ဂင်၈ပါးပေါ့အဲ့ဒီရှင်မဂ္ဂင်၈ပါးပါတဲ့ပညာပေါ့တမ္မာဒိဋ္ဌိကိုဒါပစ္စကနာတမ္မာဒိဋ္ဌိဒီလိုသုံးပါအဲ့ဒီတမ္မာဒိဋ္ဌိ6မျိုးထဲမှာအရေးကြီးဆုံးတမ္မာဒိဋ္ဌိတော့ဝိပဿနာတမ္မာဒိဋ္ဌိပဲတရားထုတ်ပြီးဆိုရင်ဒီဝိပဿနာဉာဏ်တွေပေါ့လေဝိပဿနာတမ္မာဒိဋ္ဌိတို့ဝိပဿနာဉာဏ်တွေဖြစ်အောင်အထောက်အမယ်လို့ပြောလို့ရင်းပဲအဲဝိပဿနာ ဉာဏ်ကြီးရဖို့ဆိုရင်ဘုန်းတော်ဘာလို့လဲဟိုကမ္မတက္ကရာတမဋ္ဌိတိရှိမှအထုတ်လို့ရကမ္မတက္ကရာတမဋ္ဌိတိမရှိတော့ဝိပဿနာညာအထုတ်လို့မရဘယ်သူမှအထုတ်ပါဝိပဿနာကမ္မတက္ကရာတမဋ္ဌိတိဒါဆိုမဟုတ်ဘူးသီလဝိသုဒ္ဓိလည်းရှိရကုသိုလ်တရားရဲ့စာကိုဘုရားကသီလပြည်စုံမယ်ကမ္မတက္ကရာတမဋ္ဌိတိနဲ့ရှိရမယ်ဒီလိုပြောတယ်ငါဝိပဿနာတမ္မာဒီဒီဝိပဿနာဉာဏ်ဖြဖြစ်ခြင်းကိုယ်မှာတမ္မာကရ ကမ္မတက္ကရတမ္မာဒိဋ္ဌိနဲ့ပြည့်စုံအောင်သီလဝိသုဒ္ဓိရှိရမယ်သီလစင်ကြယ်ရမယ်အဲ့ဒီတရားတွေပြည့်စုံမှသာလေကိုယ်ဝိပဿနာဉာဏ်ရအောင်အထောဝိပဿနာဉာဏ်တွေရမှမဂ္ဂတမ္မာဒိဋ္ဌိမဉ္ဇဏ်ဖုံညာဆိုတာရတယ်အဲ့ဒီလို သူအစင်နဲ့သူပေါ့ဒါလေးမှတ်သားထားဖို့ရည်ကြည်တယ်ပြီးမှအောက်ကဆက်ကြည့်မယ်နော်နာတသဘောသိနိုင်ခြင်း ဒီအိဋ္ဆာသဘော တို့ဒုက္ခသဘောတို့ဆိုတာကဖယားမပွင့်ပွင့်မလဲသိနိုင်ဖယားမဆုံးမနတ္တသဘောတွေကြတော့ဖယားမပွင့်တဲ့ချင်းချင်းအတ္တဒိဋ္ဌိတွေအတ္တဝါဒနဲ့သိအာကောင်းဖယားပွင့်လာမှတန်ဒီအနတ္တသဘောကဖယားပွင့်လာမှသိနိုင်ဘယ်လိုမလဲဒါကြောင့်နတ္တသဘောသိမြောဝိပဿနာတရားကိုကြိုးစားထုတ်ရတယ်အဲနောက်တစ်ခုကတော့ဘုန်းကြီးတို့ ဝိပဿနာဉာဏ်နဲ့ဆင်းဆင်းမြင့်လာတဲ့အခါထပ်ပိုင်းဉာဏ်နဲ့ရောက်လာတဲ့အခါကျတော့အနတ္တမြင်အောင်ရှုအနတ္တမြင်မှာအတ္တဒိဋ္ဌိပြုတ်ပြီးသောတာပန်ဖြစ်တော့အကြောင်းထက်ဉာဏ်နဲ့ရောက်ရင်အနတ္တမြင်ဖို့ကအရေးကြီးတယ်ပေါ့အနတ္တမြင်မှာအတ္တဒိဋ္ဌိပြုတ်မယ်အနတ္တမြင်အောင်မရှုနိုင်အတ္တဒိဋ္ဌိမပြုတ်ဘူးအဲကြောင့်အနတ္တသဘောမြင်အောင်ဝိပဿနာကြိုးစားထုတ်ရမယ်အနတ္တလက္ခဏာသုံးလို့ပါလို့နော်ပိဿဝဂီအရှင်မြတ်၅ပါးပေါ့နော် ဓမ္မစကြာတရားတွေကိုဟောလိုက်တဲ့ခါကျတော့ဒိဋ္ဌိအတ္တဒိဋ္ဌိတော့မြုပ်သွားတာဒါပေမဲ့အတ္တမိမာနာရဲ့ကျန်နေသေးတော့အနတ္တအနတ္တတော့ကိုဆက်ဟောရတာဒါပဲမှတ်ထားရောမှတ်ထားဖို့ရကအနတ္တသဘောကတော့အဲနေသသဘောဒုက္ခသဘောပေါ့ဒါတော့ဖျားပွင့်ပွင့်မပွင့်ပွင့်ဒီသင်္ခါတရားတွေကတော့နေသသဘောအနတ္တသဘော ဒုက္ခသဘောဒီသဘောတရားတွေကတော့ရှိနေမှာသင်္ခါတရားမှန်တယ်အိဋ္ဌသဘောဒုက္ခသဘောအနတ္တသဘောဒါတွေကရှိနေဒါပေမဲ့လို့ဘယ်လိုဖြစ်နေဘုန်းကြီးတို့တွေကဒီတရားတွေမရှုရင်ဝိဇ္ဇာတွေဖုံးလွှမ်းနေတဲ့အတွက်ဒါမှန်တိုင်းမသိမှန်တိုင်းမသိတဲ့အခါကျဒါသိအောင်အထောက်ဒီအနတ္တသဘောတော့ဘုရားပွင့်မှာကိုကွာနာလေဘုရားမပွင့်အနတ္တသဘောနားမလဲဒါတော့မှတ်တာ ဒီပြဒါပေမဲ့ဒီသဘောတရားတွေကတော့ဘုရားပွင့်ပွင့်မပွင့်ပွင့်ရှိနေတာပဲလေသင်္ခါရတရားတွေကတော့ဒီနေသသဘောတရားဒုက္ခသဘောတရားအနတ္တသဘောဒါတွေလည်းရှိနေတာမသိဘူးလေညာကဖုံးလာနေဘုရားရှင်ပွင့်ထုံးပေါ်ပေါ်လာမှာအနတ္တဆိုသဘောဒါပဲဒီလိုခေါ်ပြလိုက်မှကိုယ်ကိုယ်တိုင်ကျင့်လိုက်မှအနတ္တသဘောသိလာနော်အကြောင်းမို့အနတ္တသဘောသိဖို့ဆိုရင်ခုနကကိုယ်တဏ္ဍာမှာတမ္မာဒိဋ္ဌိဉာဏ်နဲ့ဖြစ်အောင် အထောက်ရမယ်တမာတိတွေရအထောက်ပေါ့ဝိပဿနာဉာဏ်တွေပြအောင်အထောက်ပေါ့ဒါပဲပြောလို့ရနောက်တစ်ခုကဇာနာပစ္စယတတ္တိမဂ္ဂပစ္စယတတ္တိအထူးဒါလေးဇာနာပစ္စည်းကြတော့ဗာလဲအာယုန်နဲ့စိတ်ကိုဖျောက်တန်းစွာပြုလုပ်တာဆွဲမြောက်ပြုလုပ်တာစူစိုက်စိုက်စိုက်စိုက်စူစူအထူးမြဲမြဲရှုအပ်တာဇာဟုခေါ်တတ်တာအာယုန်ကို စုစိုက်တာ စိတ်ကိုဒီအာယုံမှာပဲစိုက်ထားတယ်ဒီအာယုံမှာဖြောင်းတန်းတယ်ဒီအာယုံမှာပဲရှိနေတယ်ကတိုင်းဒီကအထုတ်တယ်ကတိုင်းကြောင့်ဖြစ်ပေါ်လာတဲ့နမိအာယုံစိတ်ကအိမ်မှာစိုက်ပြီးစူးစူးဝင်တယ်ဒီအာယုံမှာကတ်နေတယ်အာနာဝနာအထုတ်တယ်အာနာဝနာကြောင့်ဖြစ်တဲ့နမိနော်ဒီနမိအာယုံမှာကိုယ်စိတ်ကကတ်မြဲစူးနေစိုက်နေတယ်ပေါ့မကပစ္စည်းကြတော့ ဒီတန်တရားခီးတန်တရားစခန်းခီးလာနဲ့စေတနာကိုလည်းကောတန်တရားမှလွမြောက်နိဗ္ဗာန်လာနဲ့ဘာဝနာကိုဖြောင်းတန်းစွာပြုလုပ်နေဒီကခိုင်မြောက်ပြုလုပ်တာကံထမြောက်ခြင်းတို့ရောက်အောင်ပြုလုပ်တာဘဝထူးထူးရောက်မြောက်ဘုံဘဝမှာလွမြောက်နိဗ္ဗာန်သို့ရောက်ပြုလိုက်ဒီတို့ထူးတယ်ဟိုကတော့အာရုံကတဲ့စိတ်ထားတဲ့သဘောမျိုးဒီကဒီမက်ကပစ္စည်းကြတော့ဒီကိုပြုလုပ်ထားတဲ့ကံတွေ ဘာဝနာကံပဲဖြစ်ဖြစ်စေနာကံကဒါကိုဖြောက်တမ်းစွာပြုရတာဟိုကတော့တကူတဲ့စိုက်ထားတဲ့ပုံမျိုးခိုင်မြဲအောင်ပြုကံနေထမြောက်သွားတဲ့အခါကိုလိုချင်ရောက်သွားတယ်ကောင်းတဲ့ဘုံဘဝရောက်သွားမယ်ဘဝတွေလွမြောက်နေပါရောက်ပါမယ်မကပြည့်စုံချင်စိုက်ထားရုံနဲ့မကဘူးဒီလမ်းကိုဖြောက်တမ်းလုပ်ပြီးတော့ကိုလိုချင်တဲ့ပန်းနဲ့ရောက်အောင်လုပ်တတ်တဲ့သဘောဆိုတာမျိုးပြောပါမယ်မကပစ္စည်း ဒီလောက်နဲ့တင်ကြအောင်ဒီနေ့ဟောပြောဆွဆွမှတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်လက်ညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်